ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌ရှိရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဘဝရဲ့လေပတ်မှုကြတော့တန္တရာလို့ခေါ်ကဘဝတန္တရာဆိုတာတို့ဖြစ်ဖြစ်ကြီးရဲ့လေပတ်မှုကိုပြောတာအဲ့ဒါတခြားတော့မသိဘူးပေါ့တို့ဒီတဘဝတည်းတောင်မဲ့အဲလေပတ်နေတာပဲ နေ့နဲ့ညလဲပတ်တယ်လို့တို့ခံစားမှုလည်းလဲပတ်တယ်ဗျမှန်ပါဗျဟင်မှန်ပါပြီးတော့နှွေမှုဆောင်းလဲပတ်တယ်လို့တို့ခံစားမှုလည်းလဲပတ်တယ်ဗျမှန်ပါအင်းနေ့ခံစားမှုနဲ့ညခံစားမှုတူသလားမတူပါဘူးဗျဒီလိုပဲမိုးရယ်ဆောင်းရယ်နှွေရယ်ကောတူသလားမတူပါဘူးမတူဘူးဗျအဲ့လဲပတ်နေတာပဲဟင်နေ့နဲ့ညရောနေပြီးညတယ်လေညာပြီးတော့နေတယ်တော့မှာပဲဆောင်းတို့နှွေမိုးရောနေပါနေပါဗျအဲ့တူပဲတော့မှာပဲအဲ့ဒီကြားတဲ့တို့ပါနေတယ်ဗျ မှန်ပါပါဒီကြားထဲမှာတို့ပါနေတယ်အဲ့ဒီကြားထဲမှာတို့အေးတလဲပူတလဲနေပဲတခါအကျိုးပေးကြတော့ဟေးအဲ့ဒီခံစားမှုတိုင်းအကျိုးပေးမှလည်းကောင်းတလဲဖူတလဲပဲဗျမှန်ပါပါအင်းတို့မွေးကြတဲ့ကသေတိဟိုချမ်းသာပါတယ်ဆိုတာရှိသလားရှိပါဘူးဟင်ရှိပါဘူးတခါတလေရုပ်ချမ်းသာတာရှိတယ်တခါတလေစိတ်ချမ်းသာတာရှိတယ်မှန်ပါဟင်မှန်ပါအဲပစ္စည်းကြည့်ပေမဲ့တထေးဖြစ်ပေမဲ့အဲရုပ်ချမ်းသာတဲ့နေ့ရှိသလို ရုပ်ဆင်းရတဲ့နေ့လည်းရှိသေးတယ်ဗျရှိပါတယ်ဗျဖြာမှုနာမှုဝေဒနာတွေပေါ်လာရင်လေမှန်ပါဗျအဆင်းရုံမှာပဲမှန်ပါဟင်စိတ်ကရောဒီတိုင်းပဲကောင်းတဲ့အတွေ့နဲ့တွေ့တဲ့အချိန်အဲသိုးတဲ့အချိန်အဲအတွေ့နဲ့တွေ့တဲ့အချိန်အဲမကောင်းမဆိုးအတွေ့နဲ့တွေ့တဲ့အချိန်တူဝေဘူးဗျာတူပါဘူးဗျာသိမှလည်းလေမှန်ပါဗျာအဲဒါတို့စာတော့အိဋ္ဌာယုံတို့ဒီအိဋ္ဌာယုံတို့အနိဋ္ဌာယုံတို့နဲ့ခွဲတာဟုတ်ဗျာဟင်ဒီတိုင်းနဲ့တို့လဲပတ်နေတာပဲဗျာဟင်မှန်ပါဗျာ ဟင်မလဲပတ်တဲ့အချိန်တို့ရှိသေးလားရှိပါဘူးဟိုမလဲပတ်တဲ့ဘဝဟောရှိသေးလားရှိပါဘူးအဲ့လဲပတ်နေတယ်အဲ့ဒီတဲ့တို့ပါနေတယ်ဟင်မှန်ပါဗျာအဲ့ဒါကိုတို့သာလို့ပဋိစ္စသမုပ္ပါလို့ခေါ်မှန်ပါပဋိစ္စဆိုတာအကြောင်းကိုဆွဲ၍သမုပ္ပါဒကဖြစ်ပေါ်လာမှန်ပါဗျာဟင်အဲအကြောင်းဆွဲပြီးတော့အကျိုးလေးတွေဖြစ်တဲ့အကျိုးဆက်ကလေးတွေဖြစ်ပေါ်ဖြစ်ပေါ်လာတာကိုပဋိစ္စသမုပ္ပါလို့ခေါ်တာမှန်ပါဗျာအဲ့ဒီပဋိစ္စသမုပ္ပါမှာ ရုပ်နဲ့နာနဲ့ရုပ်ကိုအကြောင်းပြု၍ဟိုနာဖောက်ပြန်လာဖောက်ပြန်မှုဖြစ်ပေါ်လာဟင်တက်ကနာအကြောင်းပြု၍ရုပ်ဖြစ်ပေါ်မှုဟင်ဖောက်ပြန်မှုဖြစ်ပေါ်လာတယ်ဆိုတော့ဟောရုပ်နာပဋိစ္စသမုပ္ပါလည်းရှိသေးရဲ့ဟင်တက္ကတို့ဝပဋိစ္စသမုပ္ပါလည်းရှိသေးတယ်ဟင်ကိရိတာကိုမီး၍ကံဖြစ်လာတယ်ထင်လဲကံမီး၍ အကျိုးပေးဆိုတဲ့ဝိပက်ဖြစ်လာတဲ့ထင်တယ်တကဝိပက်မိပြီးတကတို့ကိလေသာပြန်ဖြစ်ပေါ်လာတဲ့ထင်တယ်ကိလေသာမိပြီးကံတကထလုပ်တဲ့ထင်တယ်အဲအဲ့ဒီကလည်းဒီတစ်ခုကိုအကြောင်းပြုအကျိုးတစ်ခုဖြစ်ပေါ်လာခြင်းတကအဲ့ဒီအကျိုးအကျိုးကိုပဲအကြောင်းကပြန်ထားပြီးအဲဆက်လိုက်တော့နောက်တစ်ခါအကျိုးတစ်ခုလာပေါ်နေဒီသုံးခုလည်းတို့အမြဲလည်နေတယ်လားတို့အဲ့ဒီတည်းလည်းပါတယ်နဲ့ဟင်ပါပါတယ်ဟင်ဘုပတိသသမုပ္ပါထဲလည်းတို့ပါတယ်ဗျပါပါတယ်ဟင် ပြီးတော့ခန္ဓာပဋိစ္စသမုပ္ပါလို့ခေါ်တဲ့ဘဝပဋိစ္စသမုပ္ပါထဲတို့ပါတယ်ဒီဟိုအဝိဇ္ဇာပိဖယသင်္ခါရဒါတော့ဒီပဋိစ္စသမုပ္ပါကတော့လူတိုင်းလူလိုသိနေတာပါအခုခေတ်ဆိုရင်တော့ဘာတော့မဟုတ်ဘူးဆရာတော်ဘုရားရဲ့ကြီးစုကြောင့်အဲတပြီလုံးလုံးလို့သိနေပါတယ်မှန်ပါပါဟုတ်ကလားဟိဒီအဝိဇ္ဇာပိဖယမသိလို့သင်္ခါရပြုတ်လုထားတယ်လေမှန်ပါဟိအဲအဲ့လိုပဋိစ္စသုတ်ပဋိစ္စသမုပ္ပါတို့မှာတုံးတက်ကြည်လဲနေတယ်အဲ့တော့ကြည်လိုက်လို့ရှိရင်ဟိုပင်ဉဏ်သုံးခုတစ်ခုနဲ့တစ်ခုအဆက်ဆက်လုပ်ပြီးလဲနေတဲ့ ကရိယာတစ်ခုလိုပဲမှန်ပါဗျာဟင်မှန်ပါဗျာတို့နိုင်တွေကြည့်လိုက်လို့ရှင်လည်းပင်နေရအသေးကြီးတယ်လေမှန်ပါဗျာအဲ့ဒါလေးတွေဟိုဆက်ပြီးတော့မှတို့နိုင်ရဲ့လို့အသက်ဝင်လာတယ်လို့မှန်ပါဗျာတို့ရဲ့ဟိုဖြစ်နေတဲ့ဘဝလည်းပဲအဲအဲ့ဒီအသေးလေးတွေအဲအလတ်ကလေးတွေအကြီးလေးတွေသူတို့သုံးခုဆက်စားပြီးတော့တို့ဟောလည်းပတ်နေရတယ်ဗျမှန်ပါဗျာတို့ဒီကနေ့လည်းပတ်နေတာလည်းဒီတိုင်းညမနေ့ကလည်းပတ်ခဲ့တာလည်းဒီတိုင်းညနေ့ပြင်ကလည်းပတ်ခဲ့တာလည်းဒီတိုင်းမနေမယ်ဗျမှန်ပါဗျာဟုတ်ကလားမှန်ပါဗျာတို့ဟို နိုင်နေဆိုရင်တော့1မှ7တို့လားဒါက7မှ1တို့လားမှန်ပါဗျာဟင်မှန်ပါအဲ့ဒါနေ့နဲ့ညညနဲ့နေ့ဟင်ຢာဒီဘယ်နေရာဒီကြောင်းကြောင်းတယ်မှန်ပါဗျာဟင်အဲ့1မှ7တို့လားဒါက7မှ1တို့ပြန်ပြီးနေတာပဲတင်နေဟင်နေတာပါဗျာဟင်နောက်ပြန်ကြတော့ဒီတိုင်ခွဲနဲ့ဒီတိုင်ပဲထင်တယ်ဒီတိုင်ပါပဲဗျာနောက်လာကြတော့ဒီတိုင်ပါပဲဒီတိုင်ပဲအဲ့တော့ဘဝတွေဟိုဘလောက်ပဲလဲနေနေဒုက္ခနာပြောတဲ့ဟင်ယုံနာပဋိစ္စသမုပ္ပါရဲ့မှန်ပါဗျာဟင် ပြီးတော့ဝပဋိသသမုပ္ပါယေပြီးတော့တို့ခန္ဓာလို့ခေါ်တဲ့ဘဝပဋိသသမုပ္ပါယေဒီထဲမှာတို့လဲနေရတယ်ဟုတ်ကလားဗျာအဲ့ဒီလဲတာတွေမှန်သမျှသူများခြေထိုးလို့လဲတာသိမရှိဘူးရာကိုပစိုးသားကိုနင်းလဲတာများဟုတ်လားဟဲ့ဟင်ကိုဆွဲနဲ့ကိုလဲတာမဟုတ်ဘူးလားဘသူကဆွဲခိုင်းတော့ဒီကမှခိုင်းပါဗျာအဲ့ကိုဆွဲနဲ့ကိုလဲတာ အဲ့တော့ကိုကိုပစိုးသားကိုနင်းလဲတာမဟုတ်ဘူးလားမှန်ပါဗျာဒါသူများချီထိုးလို့လဲတာဟုတ်ကလားဟုတ်ပါဗျာဟင်ဟုတ်ပါဗျာဘသူကမှဆွဲမခိုင်းဘူးတို့ဟာတို့ဆွဲလို့လဲတာဗျာဟုတ်ကလားမှန်ပါဗျာလဲနေတာတွေမှလည်းများတို့စိတ်ကြောင့်လဲတာကြီးတယ်ဗျာအဲ့တော့အဲ့ဒီသုံးခုထဲမှာရုပ်အဲတို့နာမ်ဆိုပါတော့ဟင်နာမ်ကိုအကြောင်းပြုပြီးရုပ်ဖောက်ပြန်မှုဖြစ်ပေါ်လာတဲ့ပဋိစ္စသမုပ္ပါတခါရုပ်ကိုအကြောင်းပြု၍အင်းနာမ်ဖောက်ပြန်လာတဲ့ ဖောက်ပြန်မှုဖြစ်ပေါ်လာတဲ့ပဋိစ္စသမုပ္ပါဒုနေတိုင်းရှိတယ်ဘယ်နည်းမှကင်းမှုစိတ်ကလေးတွေးတွေ့ရကနေပြီးအတွေ့အကြံတိုင်းဟိုကိုကထားလို့တာထင်တယ်ဟဲ့မှန်ပါဗျာဟင်တခါကိုဖောက်ပြန်တော့လေကိုဖောက်ပြန်တဲ့အတိုင်းအဲကိုမှဖြစ်နေတဲ့ဝေဒနာကိုကြည့်ပြီးစိတ်ကတခါလိုက်ပြီးတော့ဖန်တီးပြရတာထင်တယ်ဟဲ့မှန်ပါဗျာအဲ့ဒီနှစ်ခုကအချိန်ပြည့်လဲနေတယ်ဗျာမှန်ပါချိန်ပြည့်လဲနေပါစိတ်ပျော်တဲ့အချိန်ကစားပြီးတော့မှန်ပါအဲ့တော့ဥပမာဆိုကြပါဆိုရဲဟို နောက်ဖေးသွားတဲ့နေရာအလွန်ထင်ရှားဥမမေအိမ်ရှိဧည့်တယ်နဲ့ဘုရားကစကားပြောနေတယ်ဟင်နောက်ဖေးဘုရားစသွားတော့ဟဲ့ကိုကစသွားတာလားသိကစသွားတာလားဟင်ကဲဟိုကသိကစသွားတယ်ဘုရားစသွားတော့ကိုကလောက်တော့တာပါဗျာပြန်ပါဟောဗျာဟိုကလည်းသိကတယ်ဗျာဒီကလည်းကိုကလည်းခင်ဗျာမန္တတယ်လားဘာလို့ညင်းတာဟင်ဟင်ဟင်အဲ့တော့ဟိုအဲကန်းနဲ့ဟိုဘုရားကန်းနဲ့ အေးဖရာခံရှိအဲနေရင်ထိုင်ရင်ဧည့်သည်နဲ့စကားပြောရင်ဝန်လေးကနားလာတာဗျာမှန်ပါဗျာအချက်ပြလာတာမှန်ပါဗျာအဲ့တော့ဟိုကစိတ်ကတိလိုက်တယ်ထင်တယ်တိလိုက်ပါဗျာဒါဟိုကိုရုပ်ကိုကြောင်းကျွေးဟိုစိတ်ကဖြစ်လာတာမဟုတ်ဘူးလားအဲ့ဒါပဋိသသမုပ္ပါဒ်ဗျာအဲ့တော့စိတ်ကအဲ့ဒီနာပါချလိုက်ရောလားပါပါဗျာလာလာလာလာလာလာခေါ်တော့ဟာနောက်ဖေးရောဟုတ်ဟေးဟေးဟေးခေါ်သွားတယ်ဟိုမြို့တော့ပြင်လုံခြုံရေးရှိတာပေါ့ဟဲ့မှန်ပါဗျာ ဟင်တော့ကြတော့လုံခြုံရေးရှိနေတင်တယ်မရှိဘူးသင်အဲ့တော့ဟိုတင်းတင်းဒီတင်းအစ်ကလိုက်ရှာသေးတင်တယ်ဟဲ့လိုက်ရှာသေးဗျလိုက်ရှာပြီးဟိုဟိုနာလူရှိသလားဒီနာလူရှိသလားတကြည့်ရသေးတင်ဗျအဲ့ဒီဒီအင်းဘယ်နဲ့တော့စိတ်ကဥဆောင်နေတင်တယ်အဲဒီကြလောက်ပြီဆိုတော့ကဲထိုက်ထိုက်ထိုက်ထိုက်ဟင်ဟင်ကဲလွတ်လိုက်ဟေးဆိုတော့မှတခါယုတ်ကလွတ်ထားတင်တယ်အဲယုတ်ကတခါတော်ပြီဆိုတော့တခါစိတ်ကတခါသွားသွားသွားသွားသွားဟင် အဲ့ဒီမှာကိုယ်နဲ့စိတ်ဟောဘာလုပ်လို့ဗျကောင်းတာလုပ်လို့ဆိုတာလုပ်လို့ဟင်မှန်ပါဗျတကားတို့ထမင်းစားတဲ့ခါလဲဒီတိုင်းပဲထင်တယ်ဒီတိုင်းပါဗျဟင်စားလောက်မှုပြတယ်အဲ့ခါကျမှစိတ်ကသိတယ်စိတ်ကသိမှတခါစားတရားတွေတခါလိုက်ပြောဘယ်နာပါဘယ်နာပါအင်းစင်ဟိုဟင်စီမံပေးတယ်အဲ့ဒီတိုင်းတခါကိုကလိုက်ပြောခုခတ်လောက်ရတယ်ဟင်တခါနေဖတ်ရတယ်ဒီတိုင်းတင်တယ်ဟိဒီတိုင်းပါဗျအဲ့ဒီမှလည်းယုံနဲ့နာသူ့အကြောင်းပြုရေးကိုဖြစ်ပေါ်လာတယ်ကို့အကြောင်းပြုရေးသူဖြစ်ပေါ်လာတယ်ဒါနှစ်ခုနဲ့ပဲသွားနေတာတင်တယ်မှန်ပါဗျဟင်မှန်ပါ အဲ့ဒါလေးနှစ်ခုသွားတာမှာကောင်းတာလေးသွားရင်တော့ကောင်းတာလေးဖြစ်မှာပေါ့လေဆိုးတာလေးနဲ့သွားရင်အဲ့ဒါဆိုးချောင်းလေးဖြစ်လာလိမ့်မယ်ဗျဟိဒီကြားကနေပြီးတို့ဟိုအကောင်းမှုနဲ့ဆိုးမှုဆိုတာဖြစ်လာတယ်ဟိကောင်းမှုနဲ့ဆိုးမှုဒီနှစ်ခုကြားကဖြစ်တာထင်တယ်ဟိတခါတလေကောင်းစိတ်ကလေးတွေးမိရကနေပြီးကောင်းမှုတွေပြုတာလည်းရှိတယ်ထင်တယ်ဟိတခါအဲအဲ့တော့ကောင်းပြောလေပြောကောင်းလုပ်ကလေးလုပ်ပေါ့တခါတလေဆိုးမှုလေးဖြစ်ပေါ်ကြလာခြင်းတော့လေ ဆိုးတဲ့ကြံလေးရင်စတာတင်လေဟိမှန်ပါဗျာအဲ့ဒီကနေပြီးမှတခါဆိုအဲဆိုးလို့လို့ဆိုးပြောပြောဒီလိုဖြစ်တာတင်လေဟိမှန်ပါဗျာဟင်ဒီဆိုးလို့လို့ဆိုးပြောပြောပြီးတခါစိတ်ပဲတခါပြောင်းသွားမှာတင်လေဟိမှန်ပါဗျာအေးအဲ့ဒီနေရာလေးကြာရင်ဆိုးမှုသွားလိမ့်မယ်ဆိုးပဋိသသမုပ္ပါကြီးလဲလိမ့်မယ်ဟင်မှန်ပါဗျာတခါကောင်းမှုတွေကြလဲအဲတွေးမိဗျာအဲတွေးမိတော့တွေးမိတဲ့အတိုင်းကောင်းပြောလေးပြော ကောင်းလို့ကလေးလောက်တာတင်လေဟိမှန်ပါဗျာဟင် တခါတို့ကောင်းပြောကောင်းလို့ကလေးလို့လို့အောင်မြင်လာတော့ဟောတခါကောင်းစိတ်ကလေးနဲ့ကောင်းကြံလေးပြန်ချန်လာတယ်လေဟဲ့သူတို့လည်းလဲပတ်နေတာပဲအဲ့ဒီဒီအဲယုတ်နဲ့နာနာနဲ့ယုတ်အဲ့ဒီဒီပဋိစ္စသမုပ္ပါကလေးမှာဟောအပြန်များလာမှာတို့တရက်တရက်ပဲပဲအလဲများတော့သုသိပဲလဲများနေတော့ဟုတ်ကလားမှန်ပါဗျဝါလာဝတနခါမုံအမုံကျိတ်ဆက်တော့မုံကျိတ်ဆက်ပဲတနခါမုံကျိတ်မှာလားငရုတ်တိမုံကျိတ်ထားလားဒီနေ့ ဟုတ်ကလားမှန်ပါဗျာဒီခမရတို့ကတဏခါလိမ့်ကြီးလားငရုပ်ရည်တောက်ချင်တာလားတဏခါလိမ့်ညတာပါဗျာကြိတ်တော့ငရုပ်တိကြိတ်တာပါဗျာဟုတ်ဗျာအဲငရုပ်တိကြိတ်တယ်ဆိုခမရတို့ငရုပ်တိမှုစားခြင်းလို့ဖြစ်ရမှာပေါ့ဘယ်တဏခါလိမ့်တာတော့တဏခါလို့ကျွန်တော်မဖြစ်နိုင်ဘူးအဲတဏခါလို့ယူတော့ခမရတဏခါမှုမကြည့်ရမှာပေါ့မှန်ပါဗျာဟင်အဲတနေ့တနေ့တို့ကြံစီမှုပြောဆိုမှုပြုလုပ်မှုတွေထဲမှာ ကောင်းမှုနဲ့ဆိုးမှုဘယ်ဘက်ကများတော့ဘယ်ဘက်ကများပါလဲခင်ဗျာဟင် သုံးခုဘက်ကများပါတယ်ဗျာဒီလိုဆိုရင်ဘယ်နဲ့တော့တဏှာပေါင်းပေါ့ဒီလိုသိပုံပါဟင်ထွက်လာမှာတဏှာပေါင်းထွက်လာမှာပေါ့ဘာလို့မလို့ဒီလိုသိပုံထွက်ပါလေဟင်တိုင်းကနငရုတ်သိမုံလို့ကျင်တော့ငရုတ်သိမုံထဲချိန်တာမဟုတ်ဘူးလားမှန်ပါတယ်ဗျာဟောပြမှန်ပါတယ်ဖေရရမေးတော့လေခုနလည်းလည်းငရုတ်သိမုံထဲပြီးတော့တဏှာမုံလို့ကျင်တယ်ဟုတ်ကလားဟင်သူကလည်းမဟုတ်တာပြောအောင်မယ်ဟိုဘိုးဘိုးထိန်ဟိုတခွားကင်းလို့ပေါ့ဟဲ့ သုံးနေကြံသွားပြီးတော့ဘိုးထိန်ကတခွာကင်းလောက်တဲ့ဟဲ့အဲ့တော့သူလူနောက်တရားသူတဲဝင်ပြီးတော့ကိုအင်းချင်းမောင်ကြီးတွေပြည့်ကျဲသွားဟင်ပေါက်လာတော့ချင်းမောင်မင်းကြီးတဲ့တခွာပဲဟင်အဲ့တော့ငါစိုက်တာတော့တခွာပဲမှာဟဲ့လို့ဆိုကြတယ်ဟင်အခုဘောပဲလေတော့အဲ့လိုဖြစ်ကျင်လားအဲ့လိုဖြစ်ကြပါဟင်ဟင်အဲ့လိုဖြစ်နေပါဟုတ်ကလားအဲ့တော့ကိုကဟိုတခွာပင်လိုချင်တခွာပင်စိုက်ရမှာပေါ့ဗျချင်းမောင်မင်းကြီးမခံနဲ့ပေါ့ဗျမှန်ပါဗျအဲ့တော့တို့ဒီဘက်က တနေ့တနေ့ဟာတို့မကောင်းတာပဲလုပ်တယ်မကောင်းတဲ့ပဲပဲကြံတယ်မှန်ပါဟောစိတ်ကလွတ်လပ်မှုအလွန်ကြိုက်တယ်မှန်ပါဗျဟင်လွတ်လပ်မှုအလွန်ကြိုက်တဲ့စိတ်ဟာသူ့ကိုตาပါလေးထားရင်အလွန်သဘောကျတယ်မှန်ပါတယ်ဗျာအဲ့တော့ตาပါလေးထားရင်မကောင်းတဲ့ပဲဖဲသွားမှန်ပါဟင်တို့ဒီကောင်းမှုကြတော့ပြုပြင်ပေးမှရတာအဲ့တော့သူ့ဆရာလို့စိတ်ခံကြိုက်ဘူးဗျကြိုက်ပါဘူးဟင်ကြိုက်ပါဘူးဟုတ်ကလားဟဲ့ဟင်ကြိုက်ဘူးဗျအဲ့တော့တို့ဒီ ကောင်းမှုပြုတဲ့နေရာကျတော့တို့လဲတို့ຢာတို့နဲ့လွန်တူတယ်လဲတို့ຢာတို့မှာအလုံးဟိုကြာနာနာထွန်တာတောင်ပေါက်ချင်မှာပေါက်ဟင်မကောင်းမှုကြတော့အလေးကြပေါက်လို့ပဲတင်တယ်ဟိမူလေးကြတာနဲ့ထောင်ထလာဟင်အမူလေးကြတာနဲ့ထောင်ထလာတာဟုတ်ကလားဗျာဟင်အဲ့တော့စိတ်ကလွတ်လပ်တာကြိုက်တဲ့စိတ်ပြီးသူ့ကိုတာတာလေးထားတာကြိုက်တယ်တာတာလေးထားတော့တို့ဘာလို့သတို့ဟင်မဟုတ်တာတွေကြီးတယ်ပဲမကောင်းတာပဲတွေးမယ် ။ဘာလို့တော့တို့ကျင်နေခဲ့ရတဲ့ဘဝကလည်းမကောင်းတာနဲ့မဟုတ်တာကြီးတယ်။မှန်ပါဗျာ။ဟုတ်ကလား။အဲ့တော့နောက်ဘဝတွေကကျင်နေခဲ့ရတာတော့တို့ထား။တို့ဒီဘဝမှာတင်ပဲမွေကင်းစတို့အခါလဲပြောပါတော့ဗျာ။လူမနဲ့အခါလဲစားတတ်တောက်တတ်တဲ့အချိန်ကနေပြီး10နှစ်12နှစ်သားသမီးအထိအဲ့ဒီချိန်ကြတော့လေတို့ကလေးအရွယ်လူမမယ်မို့ဆိုဟုတ်တာနဲ့မဟုတ်တာပဲဟာလို့ဟုတ်တာလို့တာများပါတယ် ဟုတ်ကလားခင်ဗျားပဲတဲ့ပါတော့များပါတယ်ဆိုတော့မဲပါတယ်တဲ့ပါလားများပါတယ်တဲ့ပါလားမျိုးရောလည်းများပါတယ်တဲ့ပါပါတယ်ဗျာဟုတ်ကလားမှန်ပါဗျာဟင်အဲ့ဒီမှာလည်းတို့အရွယ်နဲ့ပိုင်းလိုက်လို့ရှိရင်မဟုတ်တာလို့တဲ့အရွယ်ပဲတက္ကနာတို့ဟိုဒုတိယပိုင်းဖြစ်တဲ့အဲ့ဒီ7နှစ်နဲ့73နှစ်ကလည်းအပြိုပေါ်လူပြိုပေါ်ဝင်တဲ့အချိန်ကစပြီး19 20အတွင်းကယူယူမိုက်မိုက်အရွယ်မှုဆိုမဟုတ်တာနဲ့ဟုတ်တာပဲလို့ဟုတ်တာဟုတ်တာများပါတယ်ဟုတ်လားဒီနေ့ရုပ်တိမှုတ်တယ်မလို့တဏ္ဍာမဟုတ် ဖတ်ပလားတနခါမို့အေးဒုစိယုံကငရုတ်တိမှုထွက်ရစိတ်ယုံနဲ့တူပါပဲမှန်ပါဟင်ငရုတ်တိမှုကြိတ်ဆက်လားထိုင်လို့အဲ့လိုတားရမှာလားဟင်အဲ့လိုတားရမှာလေဟင်တင်းနဲ့လည်းမဟုတ်တာနဲ့ဟုတ်တာကြီးတယ်ဗျအဲတို့မဟုတ်တာကြီးတယ်ဗျအဲ့တော့16 19ယူယူမိုက်မိုက်ဆိုတော့ခြေကျော်လက်ချင်နဲ့ဟောလေဟိဟောမရဟိဖြစ်လာတော့ဟောဟင်လေရင်မရရဆိုပြီးဟိုဘက်ကိုအသက်30အတွင်းသားတွေသမီးတွေတွေ့တော့တဲ့အချိန်ကြတော့ဟောမဟုတ်တာနဲ့ဟုတ်တာဖရာလို့မဟုတ်တာများပါ ဒီမှလည်းငယ်ဦးဒီမဟုတ်ဒီမဟုတ်ဟာတယ်မလို့အသက်ကတဝက်ကျိုးပြီ30ရောက်ပါဟုတ်ကလားလားမှန်ပါဟင်အဲ့ဒီမှလည်းမဟုတ်တာပဲရှိသေးတယ်အဲ့တော့အဲ့ဒီချိန်တော့ကတော့ตาကြီးကြီးမသမီးကြီးကြီးမနဲ့ဟောတို့အသက်30လောက်ဆိုလို့ရှိရင်ตาတွေသမီးတွေက10နှစ်လောက်ပဲရှိမှာမှန်ပါအသက်20လောက်မှအိမ်လုံးကြမှာဟုတ်ဆက်ရှိသက်ကိုမှကြမှာ20နှစ်23ဆိုတော့ဟိုတို့တက္ကသိုလ်မှရှိဦးမှာဟင်တချို့ဆယ်တန်းလောက်ပဲရှိဦးမှာဟင်အဲ့တော့လေဟိုဟိုตาကြီးတို့သမီးကြီးတို့ ဟိုတက္ကသိုလ်ဆင်းထိကျောင်းဆင်းထိမျောနေကြတာမဟုတ်ဘူးလားအဲ့ဒီချိန်နဲ့သာသောသားမှန်နဲ့ပဲဟဲ့မှန်ပါဗျအဲ့သာသောသားမှန်နဲ့နေရာနေအဲတို့ပြည်စည်းချဟဲ့ဟေးအဲသားတွေသမီးတွေခြံခြံနဲ့ဟဲ့ပျော်ပျော်ပါပါနဲ့ဗျမှန်ပါဗျ30နဲ့40ကြာကြတော့ဟောဟင်သာသောသမီးသောတွေနဲ့နေတဲ့30နဲ့40တွေ့ဟုတ်တာနဲ့မဟုတ်တာဘာလို့တော့ရည်ချင်းဟုတ်ပါဗျဟေးဒီလည်းမျိုးပြီးမဟုတ်ဘူးမျိုးပြီးပါပါအဲဘယ်တော့တနခါမှတော့မှာလဲ ဟင်တဏ္ဍာမုံကဘယ်တော့ဟုတ်လားဟင်ဟင်ဟင်စိတ်ကြီးလဲဟိုဟာလားငရုတ်တိတော်ပဲနာနေတော့မှာပါဟင်တဏ္ဍာဆိုတော့နာတော့မမဟုတ်တော့ပါဘူးဒီမှာဟင်ဒီလည်းမဟုတ်တာပဲတို့ရှိသေးတယ်ဗျာဖျားရှိခိုးတာတောင်ချောင်းမြောင်မရှိဘူးဟင်တို့ပါတော့ကဆက်ပစာကြီးလို့နဲ့တို့ထွက်ရတဲ့ကဆက်ပစာနဲ့တို့ပါကဆက်ပစာလည်း ဟိုထဲတဲ့ခွေပဲထားអော်တာတယ်နဲ့မထဲတဲ့ခွေអော်သလားမអော်ပါဘူးအဲဒါနဲ့သူဘာသိရောဘာမှသိပါဘူးအဲခွေပဲတချင်းဖွင့်တယ်တော်လေးကြတဲ့တရားသိခွေဖွင့်တော့អော်ပြားမဲ့တရားတော်ကြတချင်းអော်ပြားပန်းပါသူလည်းဆိုရဆိုနာဩကာတာရလို့ဆိုတာဩကာတာတပုံလုံးဘုရားတိတိရောက်လာတဲ့မရောက်ကြဘူးဟင်မရောက်ဘူးဗျဟုတ်တဲ့ချိန်ရှိဘူးဗျတို့ဟင်ဆိုးလောင်းတော့တဲ့တယ်ရောက်ကလားမရောက်ကြဘူးမရောက်ဘူးဗျတို့သွားနေကြတာလေ ရှိဘူးဘာလို့ဆိုမကောင်းဘက်ကအဆွဲတာအချိန်များနေပြီပြီးတော့စိတ်အလိုလိုက်လုံးတဲ့အတွက်စိတ်ကလည်းသူ့အချိန်ဟုန်နဲ့မဟုတ်တဲ့ဘက်ဖက်သွားမှာပဲသူလွတ်လပ်မှုဒီလောက်ရထားတဲ့စိတ်ဟာခုကြမှာငြိမ်ငြိမ်ခဲ့ဆိုလို့ရမလားမရတော့ဘူးအဲ့တော့40ကျော်ဟို90အတွင်း60အတွင်းကြပြန်တော့ဟောတာတွေတမိတွေနောက်ကမီးမီးပွားလေးတွေနဲ့ဖြစ်လာတော့ဟောအချွေရံလေးတွေနဲ့မို့အဲ့ဒါလေးတွေကြည့်ပြီးတော့အဲ့ဒီအလေကောင်မှာငုတ်တုတ်ကြီးနဲ့ ဟုတ်တာနဲ့မဟုတ်တာပါလို့ပို့လို့တော့မဟုတ်တာပါဟုတ်ကလားဟဲ့မှန်ပါဗျာဟင်ဟင်ဟင်သူအဖို့ဘာလို့ကြတော့အတူပြောတာမလို့လားဖို့အဖို့တို့အဖို့ဆောင်ပြောတဲ့ထင်တယ်လို့ထင်ဟင်ဟိုတို့ပြောတာမမှားလို့ညာလားတို့ဒီဖို့ကြီးလို့ဟင်ဟင်ตาတွေသမီးတွေနဲ့ဟင်ဒီကြတဲ့ဟိုဘာတို့သမီးတွေตาတွေကဟိုကလေးရွယ်မှုပြောတာပါတာလူကြီးတွေကသူတို့တူပြောတာလဲဘာလို့မှထင်တယ် သားလေးလာဖို့ဟောကလေးတွေတက်တူပြီးသမီးတွေနဲ့တူပြီးသားတွေနဲ့တူပြီးတော့ဟင်အဖိုးတွေဟာတငယ်တန်လေးမထင်တာပဲဟင်ဟင်အဲ့ဒီချိန်ထိအောင်လဲဟိုသားသောသမီးသောနဲ့ပဲအဲ့တော့သားကလည်းအဲအဲ့ဒီချိန်ထိချိန်ကုန်မရသေးရင်အဖေးဖေးနဲ့နေဦးမှာဟင်နေဦးမှာပဲသမီးကလည်းအဖေးဖေးနဲ့နေဦးမှာပဲချိန်ကုန်မရခင်ချိန်ကုန်ရခဏခွဲမှာဟင်ဟင်အဖေးပဲပါတာနဲ့တွေ့ရင်ခွဲမှာ ဖိအားမိတဲ့အင်အားပါလာရင်ခွဲမှာအဲ့မနေအဲ့အဲ့မခွဲခင်နေရမှာဟုတ်ကလားဗျာအဲ့နောက်တော့တတုတ်တတုတ်တတုတ်တတုတ်နဲ့ကိုကလည်း60ရှိပြီအရွယ်ကလည်းအဲ့ဒီကြီးကြတော့ထုတ်ပြီးအဲ့အကြတိုင်းဟုတ်ကလားမှန်ပါဗျာအဲ့ဒီချိန်ကအကြတိုင်းဒါရှိခိပြောတာလေခုခိတော့90ကျော်ရင်ကြပါပြီမှန်ပါသူကြကြပြီအဲ့ဒီချိန်တို့ဘာမှမလုပ်နိုင်တော့ဘူးအဲ့ဒါသာသမီအာကိုရတော့မှာအဲ့တော့အဲ့ဒီထဲမှာနောက်ဆုံးတယောက်ကလေးပဲကြာ ဟင်သမီးပဲမဲ့ခြေစလုံးဖက်ထားရမှာဗျတာပဲမဲ့ခြေစလုံးဖက်ထားရမှာဗျဟင်ဟင်တူဦးတို့ခြေစလုံးဖက်ထားရလိမ့်မယ်အဲ့တော့သမီးခြေစလုံးဖက်ရင်လည်းသမက်နဲ့ပါတဲ့အောင်ပေါင်းရလိမ့်မယ်ဗျတာခြေစလုံးဖက်ရင်ခြေမနဲ့တဲ့အောင်ပေါင်းရမယ်ဗျဟင်အနန္တကြီးစုရှင်လို့နာမည်တတ်ထားတယ်သူကလေးတော့ထိရအောင်ပါဗျထိရမှာပါအဲမထိမနဲ့တော့ကျွေးလိမ့်မယ်မထင်နဲ့ကျွေးပါဘူးဒီတို့ကလည်းကားကျွေးတာသူ့ကြကလေးတော့ထိနေဘူးဖုန်ဆောင်တယ်မထင်နဲ့နော် အဖိုးကလေးထရသေးလားထိပ်ပြရသေးလားအဖိုးကလေးထိပ်ပြရသေးလားဟုတ်ပါလေဗျာအနန္တကြီးစုရှင်ဆိုတော့ဟုတ်ဗျာအဲအနန္တလေးထည့်ပေးထားလိုက်ပဲဆိုတော့ဟင်အနန္တကြီးစုရှင်ရဲ့ရှင်ခွင်ထဲကိုအနန္တလေးထည့်ထားလိုက်မယ်ဒီထင်ရမယ်ဗျအဲ့ဒီကိုမလုံးနိုင်တဲ့ကာလကြတော့တို့မှစိတ်တရားအဲ့ဒီချိန်ကြတော့မှတ်စိတ်လည်းကောင်းတော့ဘူးတွေးအားမိ၍ တို့မှတ်စိတ်ဆိုတာကောင်းတာမှန်ပါဗျာမဟုတ်တာဆိုရတာလေအဲ့ဒီအဲတို့ဒီလူလာမြောက်တဲ့အချိန်ကစားပြီး30 40တွင်ကမဟုတ်တာဆိုတဲ့ဒီချိန်ကဆွဲအကောင်းဆုံးဟုတ်တာတဲ့ဒီချိန်ကဆွဲအကောင်းဆုံးဆောက်တော့သူအကောင်းနေတဲ့အချိန်ကို60ကျမှတော့ဟုတ်တာမြင်လဲတယ်မဆွဲဘူးလားမဟုတ်တာလည်းတယ်ဆွဲလို့မရတော့ဘူးဗျာမရတော့ဘူးဟင်မှန်ပါဗျာဆောက်တော့သူတွေးကောင်ကကြာသွားပြီကိုမှန်အားသည်သူရဖို့မရွေဖြစ်နေတာဟုတ်ကလားဗျာအဲ့ဒီခါမှဆွဲအားမရှိဘူးအဲ့တော့ကိုဘာမှမလုပ်နိုင်တဲ့ကာလကြတော့ သူတို့သားဧည့်တယ်သမီးဧည့်တယ်လားလို့ဝင်ပြောတာတော့ခင်ဗျားကြည့်နေရတကားပါကိုနေရာလည်းမဟုတ်ဖ ೇನೆ နောက်ခံအောင်မယ်ထင်တယ်နောက်ခံပါဗျဟုတ်ကလားမှန်ပါဗျဟင်ဟင်အဲသူတို့ကသူတို့ခင်းတဲ့သူတို့ချင်းသူတို့ခါသူတို့ချင်းနေနဲ့သူတို့ပြောနေကြမှာတို့ကဒုက္ခဒုက္ခကြီးနဲ့ကြည်ပြီးသူတို့ဝင်ပြောတော့တဲ့ဟင်တဲ့ပါအဲ့တော့ဧည့်သည်နဲ့မိပြမှာဆိုတော့အဖုံငေါက်ခံရမလို့ခံပြရပလားမခံသေးရင်ခံဖို့ကြိုးစားတာလာတော့မယ် ဟုတ်ဗျအဲပြီးတော့တခါသားတွေသမီးတွေကသူတို့လုံနေသူတို့ဆယ်ဆက်တယ်လို့လုံနေရတာဟင်အဲ့တော့ဖိုးပိုင်းဖြစ်တော့တို့ခိုင်းနွားကြီးများကိုမိုးကုံလို့ဘေးမဲ့လှုပ်လိုက်တယ်လို့ပဲတို့ဘေးမဲ့နေရမှာဟင်ဒါတောင်ခိုင်းနွားကြီးတွေကြတော့သူတို့ဟိုဘေးမဲ့လှုပ်လိုက်တာတော့ကောက်ရိုးဘုံကနေပြီးသူများတပုတ်ကပြီးကြော့ကြော့ထွက်တော့မော့ကြည့်သေးရဟင်ဟင်ငါးကောင်းလေးတွေတပုတ်လေးတွေပဲထွက်ထွက်တော့ကောက်ရိုးဘုံကမော့ကြည့်သေးရဟင် အဲ့တို့လည်းမော့ကြည့်မှာဗျမော့ကြည့်ပြီးမှမခံမှုကမတုံးတော့ဘူးဟင်အဲတုံးနိုင်လုံးကတော့မထွန်နိုင်တော့ရည်ဒီလဲတော့တော့တိုက်ခိုက်မယ်နော်ဟုတ်တယ်ဘာလို့ရအောင်ကျုပ်ပြောတာမှားလို့လားကျုပ်ပြောတာမှားလို့လားပါပါတယ်ဟုတ်ကလားအရွာတော့မရှိပါဘူးရတာသာတော့မှာပါဟင်ဟင်အဲတို့ဟိုဟိုဝန်လောက်မယုံနိုင်တော့ရည်ဒီလဲလေးလောက်တော့ယုံပြရမယ်အဲရည်ဒီလဲလောက်မှမယုံနိုင်ပြီဆိုတော့မှလှုပ်ပြလိုက်တယ် ဟုတ်ဗျအဲ့တော့ဘသူမှမတုံတော့တို့အဖိုးတွေမြီးနဲ့ပေါက်ရမနော်အဲ့တော့မြီးနဲ့နေတော့အဲ90လောက်ကြတော့မြီးစိတ်ပေါက်ပြီးတငယ်ပြန်ဗျဟုတ်ဗျတို့လူကြီးတို့မှပေါက်ရတော့ပဲဘယ်ကမှဝင်လို့မရတော့ပဲအဲ့တော့ကလေးတွေကြီးတော့ပေါက်ရမှာအဲ့တော့တို့เจ้าကဘုန်းကြီးတွေအသက်ကြီးလို့တကယ်ကြတာဘယ်နှခါကြာဘူးတော့ကြာပါဘူးကြွားတဲ့ကြတော့ဟုတ်ကလားဘုဘယ်နဲ့တော့ဟင် ဘုန်းကြီးတကယ်တမ်းတော့မရှိဘူးလေဘုန်းကြီးကဒုတရားနဲ့ဒုနေတာလေဟင်ဘယ်သူမှမပေါဘူးလေဟောတို့ငငယ်တုန်းကတော့အပေါင်းထဲမှာနေတတ်တဲ့ပုဂ္ဂိုလ်တွေကြီးတော့ဘယ်သူမှပေါင်းစရာမရှိတော့မီးနဲ့ဆင်းပေါင်းပါမှာအဲ့တော့မီးနဲ့ပဲစကားပြောမီးနဲ့ပဲကြော့အဲမီးလေးနဲ့ပဲနေရှိတဲ့ဒီမီးစိမ့်နဲ့ပဲနေမယ်အဲ့တော့မီးပဲဆိုရလို့တော့ဟောတပိဟို90လောက်ဆိုတော့သူကလေအားညာလာပြီသူအားနေသွားပြီအဲ့ခါမှာပင်ကိုတပိလွတ်ပြီဟင်ဟင် ဒုစာတို့တော့မူကာတတကလို့ခေါ်ပြီတတိတွေတွေးဝေးလာပြီအဲ့ဒီချိန်ကြတော့ကလေးငယ်ပေါင်းများလာတော့ကလေးစိတ်ဖြစ်သွားတာဟင်တငယ်ပြန်ပြီတုံးရပါဦးမလားဖွေးတုံးရပါဘူးဟင်သွားပြီတို့ဒီနည်းနဲ့တဘွားကုန်နေတာဟင်အဲ့တော့ဒီနည်းနဲ့ကုန်လို့ချင်းဟိုလုတ်ကြရငရုတ်ပြီးမုံကြီးတဲ့ကြိတ်ခဲတာ။ဒါစားတော့ဘာစားမှထင်တယ်။ယူပြီးစားပါ အေးဟင်ဟင်မကောင်းတဲ့ဘက်ကိုတို့အလဲများတယ်ကောင်းတဲ့ဘက်မရှိဘူးဟုတ်ကလားဗျမှန်ပါဟင်ဒါမို့တို့တရိษံဘဝတရားမှတို့တဘဝလောက်ပဲလာရတယ်ဟင်မှန်ပါတရိษံဘဝတရားမှတို့လူတဘဝတဘဝဒီလောက်ပဲရတယ်ဗျမှန်ပါအဲ့ဒါတို့ကောင်းတဲ့ဘက်ဘလောက်လဲတယ်လဲမကောင်းတဲ့ဘက်ဘလောက်လဲတယ်လဲအဲ့ဒီကဏ္ဍနာကြည့်ပါ ပါဗျာဟင်မှန်ပါဗျာဟိုငရဲကိုရောက်သူနဲတယ်လို့သာကဆိုပါတဗျာမှန်ပါဟင်ငရဲရောက်သူနဲပါတယ်တော့အင်မတိအင်မတာကိုဒီဒုစရိုက်မှုကိုအမြဲကျွလွန်နေတဲ့ဒုစရိုက်စိတ်နဲ့လူသားလောက်ပဲရောက်ပါတို့အခုလိုတာမန်ပုဂ္ဂိုလ်တယောက်ငရဲရောက်ဖို့တော်တော်ခဲရင်တယ်လို့ဆိုပါဗျာမှန်ပါဟင်မှန်ပါတို့ဒိတ်တာတို့တကယ်ဆိုတာလဲဟိုတေဂာနိခင်မင်းစိတ်နဲ့သိမှဗျာတို့တယ်မှန်ပါတို့ဒီဟိုမောဟလို့ဆိုတဲ့တာမာတိပေါ့လေဒါလူဟဲ့နွားဟဲ့နတ်ဟဲ့ ဘာဟဲ့ညာဟဲ့ဆိုတဲ့အသိပေါ့လေအဲ့ဒီအသိနဲ့အဲ့ဒီအစွဲကတော့နေအချိန်မရွေးရှိတယ်ဟင်နေမှာလဲတို့ရှိနေတဲ့ဂျာနဲ့စိတ်ကလေးတွေဟိုတို့ကျယ်လေးများလို့တရားစိတ်ကလေးများလို့တခါတလေလာတာ အမိုက်မောင်ကြီးကြီးစိုးနေတယ်လို့မောဟကအများကြီးစိုးနေတယ်ဟင်အမှန်ကျေးဇူးပါညမှာလဲတညာလုံးကအိပ်ပျော်သွားတဲ့ဟာအမိုက်မောင်ကြီးတယ်ဗျအမှန်ညမှာဗန်းတိမိုက်မောင်ကြီးမထွက်တဲ့ဟိုတို့ဘာတို့ဟိုလောက်ွယ်မုံနှောင်းခေါ်သလား ဟင်မိုးအမြဲတမ်းအုပ်နေတဲ့အချိန်လိုပဲဟင်ညတညလုံးကတော့တို့ပါပြလိုက်တော့ငါးကလေးပါဘူးဟင်ဒီကောအေးရကနိုးတာနဲ့တို့ကုသိုလ်စိတ်နဲ့နိုးတာလားအကုသိုလ်စိတ်နဲ့နိုးတာလားအကုသိုလ်စိတ်နဲ့နိုးလူနိုးလို့နိုးတာမရှိဘူးတောကနိုးလို့နိုးတာကြီးတယ်မှန်ပါဗျာဟင်မှန်ပါတယ်အဲတောကစိတ်နဲ့နိုးရတာအဲဒီကနေလူကျင်တာလေးရှိရင်လူကျင်စိတ်ကတစ်ခါတလေလာခိုင်းပါတယ်မှန်ပါဗျာအဲမခိုင်းလို့ချင်းမောဟကြီးတယ်တွေးတာဒီမှာလည်းမောဟတွေကြီးတယ်ပဲမှန်ပါဟုတ်ကလားဗျာအဲဟိုဒေါသကလည်းသူမခံနိုင်ဘူးတွေးမှတစ်ခါလာတာလား ဒါပြီး तू तू မခံညာလေး तू လုံးလုံးလုံးအားရတိုင်း तू ထပ်ပါတာပဲဟုတ်ကလားမှန်ပါဗျာဟင်အဲကြံတဲ့ချိန်မောဟပဲအဲ့တော့တို့မောဟကနေမှလဲအချိန်ကြီး तू ကပံ့ပိုးထားတယ်ညတညလုံးလဲမောဟပဲအဲ့တော့တို့ဟိုတနေ့တာလဲမောဟဦးတည်ထားတယ်ဒီရှိနေတဲ့မွေးကလေးကနေပြီးပြီးတဲ့စီတိလဲဒီမောဟကြီးစိုးထားတာမဟုတ်ဘူးလားမှန်ပါဗျာ ကြီးစိုးထားတော့ဒုဘဝတည်းအကောင်းနဲ့ဆိုပဲပဲများမလဲဆိုပဲများပါလားအေးအဲ့ဒီအဆိုးထဲမှာလည်းတိဋ္ဌာန်များတိဋ္ဌာန်ဆိုအများဆုံးမှန်ပါဟင်ငရဲဟိုတိဋ္ဌာဆိုတကယ်နေတယ်ဒုဘဝဆိုတာဒီကြားလေးထဲမှာဟိုတို့လျာစကီလေးလက်တလို့ပေါ့လေကြည်တာလေးတစ်ခုထွက်လိုက်တလို့ကောင်းမှုကောင်းစေတနာတွေတစ်ခုတစ်ခုကနေပြန်ထွက်တာမှန်ပါဟုတ်ကလားဒါတို့ဒီနည်းနဲ့လဲနေတယ်အဲ့တော့မကောင်းပြီမကောင်းမကောင်းစိတ်ကြောင့်မကောင်းလို့မကောင်းလို့ကြောင့်မကောင်းစိတ်ဒီလိုတင်နေဟဲ့ ဒါလေးနဲ့လဲတာဒါနိုင်နှစ်ပါးနဲ့လဲနေတဲ့ပဋိစ္စသမုပ္ပါတခါတော့ကိလေသာဟိုပဋိစ္စသမုပ္ပါဆိုတာရှိသေးတာပေါ့ဗျကိလေသာကံဝိဘက်ဆိုတာလေဥမာမဲ့တို့ဟိုငငယ်တုန်းကတော့မိဘနာကပြောတဲ့အတိုင်းကျွေးတဲ့အတိုင်းတို့ဆွဲလာခဲ့ကြတာထင်တယ်ဟဲ့ဟောကိုဘဝနဲ့ကိုထူထောင်နိုင်တဲ့အချိန်ကြတော့အသားတော့မှလည်းမိမိအကြိုက်ဆုံးကိုကိုကိုတိုင်းဖန်တီးခွင့်ရပြီတင်တယ်ဟင်ဖန်တီးခွင့်ရပြီပြီးတော့ အဖင်းနေအသားနေ အနနေအရာဓာတွေအတွေ့တွေဒါတွေလည်းမိမိကိုယ်တိုင်ဖန်ဆင်းခွင့်ရပြီအဲ့လိုဖန်ဆင်းခွင့်ရနေတဲ့အချိန်ကြလို့ရှိရင်စတဲ့ကတို့စိတ်ကနေရင်တွေးတယ်ကိုကြိုက်တာလေးဟင်ဆိုကြပါတော့ကြက်သားစားရင်တိတ်ကောင်းပါဘာသားရင်ကောင်းမလဲဒီကနေပြီးဘာသားရင်ကောင်းမလဲဆိုတော့အကြိုက်ဆုံးနည်းရှိကိုတင်ကနာချင်းနဲ့ပြည်လာလိမ့်မယ်မှန်ပါပြည်လာပါဝက်သားကြိုက်သူကဝက်တွေးလေးလေ ကြက်သားကြိုက်သူကကြက်တွေးလေးလေသူကြိုက်တာကြိုက်တာတန်ဟာတန်ဟာလေးပေါ်လာလိမ့်မယ်ဟုတ်ကလားဗျအဲ့ဒါကြက်သားပါခြင်းတယ်ဆိုတာဒါရင်လာမှာတယ်အဲ့ကြက်သားပါခြင်းတော့ဘာလို့မလို့သွားဝယ်ရတော့မယ်ထင်တယ်ဟိအဲ့တော့နှုတ်ကလည်းပါမယ်ထင်တယ်ဟိကိုယ်လည်းပါမယ်ထင်တယ်ဟိငွေပေးခြင်းခြေခြင်းနောက်ဆုံးချက်ချင်းပြုတ်ချင်းထီအောင်ပေါ့ကံစွာလာပြီထင်တယ်ဟိအဲ့တော့ဒါကကံလာတဲ့အတိုင်းချက်ပြုတ်ပြီးတော့ဒီဟာကိုစားတော့မှုဆိုတဲ့ဝိပက်ကောမလာဘူးလားအကျိုးခံစားမှု အဲ့တော့ကြက်တစ်ထပ်စားလိုက်လို့ရှိရင်ဒါဟိုကိရိတာဒါပြီးကံဒါပြီးဝိပက်ဟုတ်ကလားမှန်ပါဗျာဒီကြက်သားအကျိုးကိုခံစားရတာကိုဝိပက်လို့ခေါ်တာလေမှန်ပါဗျာအဲ့တော့ဒါတို့သုံးခုတပင်ပြီးသွားပြီထင်တယ်မှန်ပါပြီးတော့အဲ့တော့ကိုကြိုက်တဲ့ကြက်သားစားလို့ရှိရင်ဘယ်နဲ့တော့မဆွဲဘူးလားဆွဲမလားဆွဲပါဗျာဆွဲမှာဒီလိုတော့နောက်တစ်ခါပြန်ပြီးမတွေးဘူးလားတွေးပါဗျာကိရိတာဘုတ်ကို ဟောကိလေသာဘက်ကိုကြားမဆက်ဘူးလားတွေးတော့အရင်တစ်ခါအတွင်းနဲ့ဒီတစ်ခါတွေးဘယ်ဟာကပူအားကြီးမလို့နောက်တစ်ခါပူဟိုဟာဝိပဿနာပါထားတဲ့အတွက်လေအဲ့တော့ကံကဟောပူပြင်းမလာဘူးလားပြင်းလာပါဘူးအဲ့ပြင်းလာရင်ဟိုအကျိုးခံစားမှုကပူပြင်းမလာဘူးလားပြင်းလာရင်ပြန်မတွေးဘူးလားပြန်တွေးပြီးပြန်မလုပ်ဘူးလားပြန်လုပ်ပြီးပြန်မခံစားဘူးလားပြန်ခံစားပြီးပြန်မတွေးဘူးလားဘယ်တော့နာတယ်လဲအတက်နဲ့ညာလားကိုကြိုက်တာလေးတွေတွက်ခက်အဲ့ဒါကိုဝတ်လို့ခေါ်တယ် ဝိဆိုတာလေပတ်တာဒါလည်းပဋိစ္စသမုပ္ပါနဲ့ဘာထူတော့ဟင်ဒါဝိပဋိစ္စသမုပ္ပါအကြောင်းတစ်ခုကိုမိမိအကျိုးတစ်ခုဖြစ်ပေါ်ဖြစ်ပေါ်လာတာလေဟင်ကိလေသာကိုအကြောင်းပြု၍ကံဖြစ်ပေါ်လာတာမဟုတ်လားဒါကကံအကြောင်းပြု၍ဝိပတ်ဖြစ်ပေါ်လာတာမဟုတ်လားဒါကဝိပတ်ပြန်အကြောင်းပြန်ရင်ကိလေသာပြန်ဖြစ်ပေါ်လာတာမဟုတ်လားအဲအဲ့ဒီကိလေသာပဋိစ္စသမုပ္ပါကဟိုဝိပဋိစ္စသမုပ္ပါကဟောဘယ်နေ့ညာနာတော့ဘယ်နေ့မှမနာပါဘူးဗျာဟင်ဘယ်နေ့မှမနာပါဘူးဘယ်ချိန်ဟောနာတော့ဘယ်ချိန်မှမနာပါဘူးဒီထဲမှာ အဲ့ဒီကိလေသာပဋိသသမုပ္ပါဒ်ထဲလေသူတဏခါနဲ့ငရုတ်တိပဲဗျာဟင်မကောင်းတဲ့ဘက်ကောဒီအကြံဒီအလုတ်ဒီအကျိုးခံစားမှုထင်တယ်ဒါရောဘယ်နှချိန်ရှိသလဲရှိလားကြားနေတာပဲကောင်းတဲ့ဘက်ကောနေပါလေဟင်နေတာပဲတို့တော့ကောင်းတဲ့ဘက်ကောခုနမကြံဘူးလားကြံပါလေဗျာဒါဒီလာဖို့ကြံဟင်ဒီဟိုလာဒီလာပြီဒီမှာ ဒီရောက်ချင်းရဲ့အကျိုးခံစားတာမဟုတ်လားမှန်ပါဗျာဒီလိုပဲသူလည်းသွားနေမှာဟင်ဟိုတို့ဟိုဥပုံနေလို့ပေါ့ဟိုဥပုံတိုင်းဥပုံတိုင်းဟောဥပုံနေသွားဖို့စိတ်ကူးဟင်ဒီကနေဥပုံကြောင်းဆောင်သွားဥပုံကြောင်းဆောင်သွားပြီးဥပုံနေလည်းကွာဥပုံရဲ့ရတာခံစားခဲ့အဲနောက်တော့ဥပုံကြဒီလိုပြန်လာတာမဟုတ်လားကောင်းတဲ့ပဲလေအဲ့ဒီဝတ်လဲနေတယ်ဒါကတော့ကောင်းဖို့ခေါ်ရမှာဟိုကတော့သိုးဖို့ပေါ့ခုနကျသားဝေသားကဲတို့ဟင်ကာမအာယုံခံစားတဲ့နေရာလေး အဲ့တော့ကာမအာယုံမှာဒီသုံးချက်နဲ့ကြားနေရင်အဲ့ဒါသိုးခေါ်ရမှာပေါ့တို့ဟိုငရုပ်တိမဟုတ်ပေါ့ဟုတ်ကလားကောင်းတဲ့ဘက်လည်းဒီတိုင်းပဲလာနေတယ်ဟုတ်လေအဲ့တော့လူဘဝရောက်တဲ့ပုဂ္ဂိုလ်အဲလူဖြစ်ဖို့ရာအတွက်တခါထပ်ပြီးမကြိုးစားဘူးလားဟင်အဲ့တော့ဒီအခုဒီဘဝဆိုပါတော့တို့စာကတော့မျိုးစိကနေအပင်ဖြစ်သည်တဲ့အပင်ကနေမျိုးစိပြန်ဖြစ်သည်လေသမားဒီတိုင်းသွားတာဖြစ်တယ် မနှစ်ကမျိုးသေးပြီးဒီနှစ်အပင်ဖြစ်ရမှာတဲ့မှန်ပါဗျာဒါကဒီနှစ်အပင်ကပဲနောက်နှစ်အတွက်အမျိုးထင်တယ်ဟိမှန်ပါဗျာအဲ့ဒီတိုင်းသွားနေတာလဲနေတယ်လဲသမားကလဲနေတာပဲတို့ဒီမှာလဲအင်းလဲနေမှာပဲအဲ့တော့လူဘဝမှာလူအာယုံခံစားတယ်ဒီဟိုကောင်းမှုပြုလို့တယ်ဆိုပါတော့မှန်ပါဗျာကောင်းမှုပြုလို့တင်ကာလကကန်းနဲ့နှုတ်နဲ့အဲ့ဒါကိုလေလို့သာကဥပမာပေးတယ်စေတနာလေးကို မျိုးစေ့နဲ့သဘောဥပမာပေးတယ်ကံကိုလေနဲ့ဥပမာပေးတယ်ယာနဲ့ဥပမာပေးတယ် ဟင်မှန်ပါဗျာဟင်တို့အဖိုးတို့ပြောနေကြတော့ပါတော့ဟိုကောင်းတာလုပ်ရင်ကောင်းကျိုးဖြစ်ပြီဆိုတာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်ဆိုတာလုပ်ရင်ဆိုးကျိုးဖြစ်ပြီဆိုတာဒီတိုင်းလေမှန်ပါဗျာအဲ့တော့တို့ဒီကုသိုလ်ပြုလို့ရှိရင်လူဘဝနတ်ဘဝကိုရသိနိုင်တာမလွယ်ဘူးခေဆိုတဲ့ဒီအသိရှိတယ်အဲ့ဒါတို့သာလို့ဝိညာဉ်ခေါ်တယ်အဲ့ဒါသိတယ်နာမဟုတ်ဘူးလားမှန်ပါဗျာအဲကောင်းမှုပြုလို့တာကနာမဟုတ်ဘူးလားမှန်ပါဗျာအဲအဲ့ဒီကံကတို့လေယာနဲ့တူတယ်တဲ့ ဟေးအဲ့ဒီစေတနာတွေကမျိုးစိနဲ့တူတယ်တဲ့အဲ့ဒီလူဘဝနတ်ဘဝကိုတာယာတောင်းတတာလေးကမိုးနဲ့တူတယ်အဲ့တော့မျိုးနဲ့ညီကလည်းမိုးလာမှအပင်ပေါက်တာလူကျင်မဟိုတို့ယဟနာတို့အရိယာတို့ကြတော့လေလှူတာပဲကွလှူပေမဲ့သူတို့မှာမိုးမရှိတဲ့အတွက်ပေါက်ဘူးဟင်သူတို့မှာနောက်တစ်ခါဘဝမပြီးတော့ဘူးလေယဟနာမှာလှူတယ်သူ့မှာလည်းလည်းရှိတယ်မျိုးစိလည်းရှိတယ်သူကမိုးခေါင်တယ်ဟင်သူတို့မှာမိုးခေါင်တယ် တို့ကြတော့ဟိုကံကလည်းအဲ့ဒီအမျော်နဲ့တုတ်တာထင်တယ်ဟိမှန်ပါဗျဟိစိတ်ကလည်းအဲ့ဒီလူဘဝနတ်ဘဝရောက်လို့တဲ့စိတ်ထင်တယ်ဟိမှန်ပါဗျဟိပြီးတော့အဲ့ဒီလူဘဝနတ်ဘဝမှာခံစားလို့တဲ့တဏှာဟောမပါဘူးလားမှန်ပါဗျအဲ့ဒီမူကဟောတို့မှာခေါင်းလားကောင်းလားကောင်းတယ်ပါဗျာမိုးကောင်းနော်ဟင်ရဟနာတွေကြတော့မိုးခေါင်နော်အဖို့မိုးကောင်းတာကြိုက်သလားမိုးခေါင်တာကြိုက်သလားမိုးခေါင်တာကြိုက်ဘယ်လိုမိုးခေါင်တာကြိုက်တဲ့ တို့ဖို့ပြောတာဟင်ဘယ်လိုကြောင်းတိပြန်ပြန်ပြောတာထင်မှာဖို့ဟင်သူများတွေကမိုးမျောနေဖို့တမမိုးခေါင်တာကြိုက်ဘယ်လိုလဲဟင်ဟင်တနည်းဟိုဘာလို့စိတ်မနှံ့နာကြိုက်သလားစိတ်နှံ့နာကြိုက်သလားဆိုတော့ဟင်တမျိုးပြောတယ်ဒီဖို့ဟင်ဒီနေ့တော့ဘယ်နဲ့တော့မိုးခေါင်နာကြိုက်သလားမိုးခေါင်နာကြိုက်သလားဆိုဟင်ဟင်မိုးခေါင်နာကြိုက်တယ် ဟင်ဒီဖိုးပြောတာဟဲ့ကျန်တာတဲ့တော့မိုးဆူတောင်းနေကြဟင်ဟင်တို့ဖိုးကတော့မိုးခုံတာကြိုက်တယ်ပြောင်းမြန်ပြောပြန်ပြီဟင်ဟင်အဲ့တော့ဒီဟိုကံတော့ကဝิญဉ်တိုင်းပဲအဲ့တော့ဒီတို့လူဘဝကိုရလာတယ်တင်တယ်အဲ့ဒီတောင်းတမှုတည်းရလာတာအဲ့ဒီဝေဒီနေရာရောက်တော့ဟောဒီကုသိုလ်လေးကိုဟိုလူဘဝလေးကိုတာယာတတ်မဲ့တဲ့စိတ်ရှိနေတယ်ကိုကပါလာတဲ့အတိုင်းဟင်အဲ့ဒီကိလေသာအတိုင်းတို့ခုကံနေပြန်မပြုတ်လို့ဘူးလားဟင် ဒီတိုင်းပဲနောက်တစ်ခါပြန်ပြီးတော့ဒီမျိုးကနေပြီးအပင်ပေါအောင်မှာဝိဘက်ဆိုတာလာအောင်မှာပဲဒီတိုင်းပဲကောင်းတဲ့ဘက်လဲဝုတ်ကလဲနေတာပဲပြမပြီးရောက်တဲ့ဘုံသားလည်းဒီတိုင်းပဲအဲ့ဒါပြန်တောင်းတပြီးဒီလိုပဲလဲနေမှာပဲနတ်ပြီးရောက်တဲ့ဘုံသားလည်းဒီတိုင်းပဲလဲနေမှာပဲဟင်လူပြီးရောက်တဲ့ဘုံသားလည်းဒီတိုင်းပဲလဲနေမှာပဲဒါကောင်းတဲ့ဘက်လဲလဲနေတယ်ဒိဋ္ဌံပြီးရောက်တဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းပဲလဲနေမှာပဲမကောင်းတဲ့ဘက်ကလည်းဟင်အဲ့ဒီဟိုသုံးခုဟာဟောတို့ပဲနေပြလဲအဲ့ရှိနေတာပဲအဲ့တော့ဒီတိုင်းနဲ့တို့ ခန္ဓာပရိစ္ဆသမုပ္ပါမှာလည်းဒီတိုင်းလဲနေတယ်ဟုတ်ကလားဗျဒီနေဒီနှစ်ခုအတိုင်းပဲလေအဲတို့မတိရှုမှတ်မှုတတိမပါဘူးဖြစ်ပျက်ကိုဟိုမမြင်သေးတာတို့လက္ခဏာမမြင်သေးတာကိုထားလိုက်အောင်ဟင်မှန်ပါဗျဟိုတို့တရားတော်ကတော့ဟိုလက္ခဏာမြင်မှဒီဒါနကိုစင်ကြယ်တယ်လို့ဆိုတဗျလက္ခဏာမမြင်ရင်ဒါနမစင်ကြယ်ဘူးမှန်ပါဟင်အာနိစ္စရဲ့လက္ခဏာမြင်ရမယ် ဒုက္ခရဲ့လက္ခဏာမြင်ရမယ်အနတ္တရဲ့လက္ခဏာမြင်ရမယ်သင်ငါလို့ခေါ်တဲ့တို့အလူရှင်တွေမှာလည်းဒီလက္ခဏာသုံးချက်တစ်ချက်ချက်ကိုကိုလည်းရှုမှတ်မှုနဲ့မြင်ရတဲ့ဟိုစာနဲ့မြင်တာပြောတာမဟုတ်ကိုခန္ဓာအမြင်နဲ့မြင်ရမှာဟင်ကိုလှူလိုက်တဲ့ဝတ္ထုပစ္စည်းတွေပေါ်လဲအဲ့ဒီလက္ခဏာသုံးချက်တစ်ချက်ချက်ကိုညာနဲ့တကယ်ကိုမြင်နေရမယ်စာနဲ့မြင်လို့ပြောတာမဟုတ်ကိုခန္ဓာနဲ့မြင်တာပါလေမှန်ပါ ဒီအလူခံပုဂ္ဂိုလ်ပေါ့လေအဲ့ဒီလက္ခဏာ၃ချက်နဲ့မြင်နေရမယ်တစ်ချက်ချက်နဲ့ပေါ့လေကိုအာတန်ရာချက်တစ်ချက်ချက်နဲ့မြင်နေရမယ်အဲ့လိုလူလို့ရှင်ငါဝတ္ထုပုဂ္ဂိုလ်ပေါ့ဆွဲဦးမလားဘုရားအဲ့ဒါမှတို့ဒါနဝိတုဒ္ဓိဖြစ်တယ်ဟင်ပကံတဲ့ကမုံကိုစားရလိမ့်မယ်အဲ့ဒါမပါရင်တို့တဲကြမုံကောက်စားရတယ်ဖြစ်မှာပေါ့ငါဆိုကြည့်ဒိဋ္ဌိအာကြည့်မှာပါလို့လို့ဟိုအပေါ်ကြီးရရမှာလို့လိမ့်မယ်ငါတော့ခေါ်တော့မှာပေါ့ဝတ္ထုပုဂ္ဂိုလ်ဆိုရင်တဏှာကြီးမှာပေါ့ ဘလောက်ဒီစိတ်စဉ်ခံစားတော့မှအားရခြင်းတင်းတင်းကြီးရှိမှာမဟုတ်ဘူးဟင်အဲ့တော့တို့ဒါနဝိတုဒ္ဓိဖြစ်ဖို့ဆိုတာအဲ့လက္ခဏာအမြင်ကိုမြင်ပါကိုယ်ပိုင်ညာနဲ့လေကိုယ်ပိုင်ညာနဲ့မြင်ပါအဲ့လောက်မမြင်ရင်နေပါဦးယုံနာဖြစ်ပြလောက်တော့မြင်မှုတင်တယ်ယုံနာဖြစ်ပြကိုမမြင်ရင်နေပါဦးရှုမှတ်မှုလေးလောက်တော့ရှိတင်တယ်အဲ့သိမရောက်အောင်လေဝတ္ထုစီလည်းသိမရောက်အောင်လေအလူကံပုဂ္ဂိုလ်စီလည်းသိမရောက်အောင်လေဒီလောက်ကလေးတော့ရှိတင်တယ်မှန်ပါဗျာ ရှိရလားရေတို့လူတွေတူလိုက်တဲ့ခါဟင်ရှိတာများပါဟင်တို့လူတွေရှိရလားရှိကြပါအဲ့တော့တို့ဒီလူနေတဲ့အချိန်မှာမသိသိနဲ့လူနေတာမဟုတ်ဘူးလားမှန်ပါဗျာဒါအဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့ပုံညာပိသင်္ခါရပဲမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့ဒီလိုလူနေတဲ့အချိန်မှာတို့ဝိညာဉ်ကလည်းခုနကောင်းတာလို့ရင်ကောင်းတာဖြစ်ပြီဆိုတော့လူနတ်ကိုသိတဲ့ဝိညာဉ်မလားဘူးလားဝိညာဉ်နဲ့ဒါလာမှာပေါ့ အဲ့တော့ဒီကုသိုလ်ကအကျိုးပေးတဲ့လက်ကြရင်နာယုတ်ကလည်းလူယုတ်ပဲရမှာပေါ့အဲ့လူယုတ်ရလို့ရှိရင်တို့ဒါတော့ဖတ်တာဆိုတဲ့ဟင်ဟိုတလာယရဏဆိုတဲ့တို့ပါတော့အာယရဏဆိုတဲ့အကြောင်းခံနေလေမျက်စိကြီးနာကြီးနာကြီးရှားကြီးကိုကြီးမနောကြီးဒါကလည်းလူယုတ်ရရင်တော့လူမျက်စိတွေလူနာတွေပဲဖြစ်လာမှာပေါ့မှန်ပါဗျာ ဟင်အဲ့လူယုံရမှာတော့လူယုံနဲ့လူနာရမှာတော့တို့မျက်စိနာနာလျာကိုစိတ်ကလည်းလူ့အသွင်ပြင်နေပဲလာမှာပေါ့ဟင်အဲ့ဒီတလာယရဏအတိုင်းတွေးထီတော့ဟောလူလိုပဲကြည့်လိမ့်မယ်လူလိုပဲနားထောင်လိမ့်မယ်ခွေးလိုလေးပဲထောင်နားမထောင်ဘူးခွေးလိုလေးပဲထောင်မကြည့်ဘူးလူလိုကြည့်မှာဟုတ်ကလားဟိအဲ့လူလိုပဲကြည့်လိမ့်မယ်အဲ့လူလိုကြည့်လို့ရှိရင်အတွေ့အထိကလည်းလူလိုပဲတွေ့မှထိမယ်ခံစားတော့ဟောဒီတိုင်းခံစားမယ်မှတ်သားတော့ဟောလူလိုပဲမှတ်သားမယ်ကြောင်းညာဆိုင်တော့ဟောဒီလိုပဲ ဟင်ဆုံးဖြတ်တော့ကောလူလိုပဲဆုံးဖြတ်မယ်ဟုတ်ကလားဗျာအဲ့တော့ဆုံးဖြတ်တော့ခုနကလူငယ်တုန်းကတည်းကမတိစိတ်နဲ့လူလာတာဒီခံစားတဲ့နေရာကိုတိစိတ်နဲ့ဘယ်လိုလုပ်ဖြစ်မလဲသိနိုင်ပါဘူးဗျာဟင်လူတုန်းကတည်းကမတိတဲ့ဝิญဉ်ကြီးနဲ့လူလာတဲ့ပုံကိုတရားအဲ့ဒီနာယုတ်တလာရဲ့နာဖတ်တာမှာဝေဒနာမှာဟောမတိတာနဲ့ကြီးတဲ့သွားမှာမိမိနဲ့ကြီးတဲ့ခံစားမှာလေမှန်ပါဗျာဟင်မိမိကြီးနဲ့ခံစားမှာပဲပြတ်ထုတ် မမိတ်မလျော့ဆိုမပေါ်မဆတတိမပါနိုင်ဘူးဘာလို့ဆိုတော့ဟိုမျိုးစိချစဉ်ကာလတုန်းကတည်းကမသိစိတ်နဲ့ချတာမဟုတ်ဘူးလားဟင်အဲ့တော့ဒီခံစားတဲ့အတိုင်းဟိုခင်မင်မှုတတ်မဲ့မှုဆိုတာမသိရင်မတိကောင်းပေါ်ကိုခင်မင်ပါပဲတို့အရတမအမိပဝါသလိုပေါ့ဟင်အရတမအမိပဝါတယ်မူမူယူယူနဲ့ဟင် ကြက်မမကြက်မငေါသိလို့လားမသိပါဘူးကောင်းမမကောင်းမငေါသိလို့လားမသိပါဘူးဘယ်အရက်မိုးလေတို့အရက်ရောင်းအမီးနဲ့အရက်ရောင်းလို့ကောင်းတယ်ပဲမှန်ပါဗျဟင်တို့မြို့လည်းကောင်းကကောင်းတာကြတော့အပေါ်ကနေကြည့်နေတာပဲကောင်းဘလောက်မူးတယ်မှန်ပါဗျဟုတ်အဲနောက်တစ်ခါလာဝင်တော့ပက်ချင်းကိုမပြေတော့ဘူးမှန်ပါဗျဟုတ်ဟေးမူးနေမှာသိမှန်သိပဲနဲ့ဟင်ဟင်အမီးဘယ်နဲ့ပွဲဆိုလဲဘယ်တော့မှမကြည့်တော့ဘူးမကြည့်ပါဘူးသူကကြက်ကြက်မကြက်ကြက်ထဲထားတော့မူးနေမှာဘာသိမှန်ပါဗျဟင်အဲ့တော့ကောင်းဘူးမှန်ပါ ဟင်ကောင်းဆိုသူသိရောသိလို့လားမသိပါဘူးဟေးမသိကောင်းဘူးလားမသိကောင်းပါဘူးကောင်းกว่าအဲ့တော့ပေါ်မငါမှလည်းမသိဘူးကြက်မှမကြက်မှလည်းမသိဘူးသိပါဘူးဟင်အဲ့တော့တို့ဟိုကတည်းကမသိမှုနဲ့ကောင်းမှုပြုလာလို့ရလာတဲ့ဘဝဟာဘယ်လိုလုပ်ဒီအသိရှင်ဖြစ်မလဲဖြစ်နိုင်ပါဘူးခင်ဗျာဟင်အသိရှင်မဖြစ်တဲ့ပုဂ္ဂိုလ်ဟာတို့မသိကောင်းနဲ့ကောင်းတော့မယ်အဲ့ဒါတထာဝင်လာပြီထင်တယ်မှန်ပါဗျာအဲ့ဒီတိုင်းမသွဲဘူးလားသွဲပါတယ်အဲ့သွဲတော့မယ်အဲ့တော့ ခြူတာစား၍ခြူတာဆွဲမလားခြူတာစား၍ကြက်ကိုဆွဲမလားဟင်ကြက်သားစားပြီဆိုတော့လေမှန်ပါဗျအဲ့တော့ဟိုတို့ဟိုတွေးလိုက်တဲ့ကာလကျတော့ပြန်ပြီးတွေးတော့ကိလေသာကိုပြန်လှည့်တဲ့ကာလကျတော့ခြူတာတွေးမိမှာလားကြက်တွေးမိသလားခြူတာစားခြူတာဆွဲမိမှာဟုတ်ပြီလေခုခင်ဗျားတို့လုံနေတာပြောတာလေခြူတာကိုပြန်တွေးသားတို့ကတည်းကခြူတာကိုခင်ဗျားတို့ခြူတာရဲ့ဖြစ်ပျက်ကိုမြင်နေတာလားခြူတာသားပြီးကြက်ကိုတွေးနေတာလား စားတော့ကဒီချက်ဖတ်ကိုစားနေတော့ကဟမ်ဟိုကစားပြီးချက်ကိုတွေးနေပါဟင်ဒါခဏတော့လှူထားပဲလေကြုံမော့ချင်မနေနဲ့လေဟင်ဟင်တကယ်စားတာချိုးနေချိုးတာစားတာစိတ်ကကြက်ဆိုတဲ့တဲမှာအတွေးရှိတယ်ဟောတော့ရင်ကဟိုသူ့စပြည့်တဲ့တုန်းကတော့မသိတာနဲ့ကြည်တဲ့လာတဲ့လူသားပဲဒီမှာမသိတာနဲ့ပဲဒီမှာလည်းအလုံးလုံးနေလိမ့်မယ်ကမ္မဝေါ်မှာလည်းလေဒါနဲ့ပဲလုံးနေမှာပေါ့ အဲ့တော့ပြန်တွေးတဲ့ကာလကျတဲ့ကျက်သားမစားရတာဘယ်လောက်ကြာပြီဒါပြောမှာခဏချိုတာမစားရတာဘယ်လောက်ရှိပြီတော့ဘယ်နှခါပြောဘူးတော့ဘာပြောတော့ကျက်သားမစားရတာဘယ်လောက်ကြာပြီဒါပဲပြောမှာဟင်ချိုတာလေးမစားရတာဘယ်လောက်ကြာပြီတော့တခါမပြောဟင်အဲ့တော့တို့အဲ့ဒီစားရတဲ့အဆွဲဟာကျက်ဆွဲဆွဲနေပြီဟင်အဲ့တော့ဥပါဏနာပစ္စယဘောဆိုအဲ့ဒီပုဂ္ဂိုလ်တယောက်ဒေဂာနိညာအဲ့ဒီကျက်ဆွဲနဲ့ပြီးသွားရင်နတ်ပြည်ပဲထင်တယ်တဏ္ဍာမုံပဲထွက်တယ် ယူသီးလို့ဖြစ်မှာပါတဏှာမဟုတ်ဘူးလားဟုတ်ပါဘူးဘာဖြစ်လို့တော့ကျင့်ဆက်တွဲလို့ပါဗျာကြိတ်တုံးကားတွေကငါယုတ်သီးမဟုတ်ကြိတ်ထားတာဟင်ထမတော့တဏှာမဖြစ်နိုင်ဘူးကြက်ဆွဲဟာချက်သေးရောက်မှာပဲကြက်နဲ့ပတ်သက်တဲ့ဘဝပဲရမှာဗျာဟုတ်ကလားဗျာအဲ့ဒီဘဝပဲရောက်မယ်ဥပါဒနာဖြစ်စရာဘောဟုတ်ကလားဟင်အဲ့တော့ဘဝရရေးသူ့မှာပဋိသန္ဓေနေရမယ်จิตထဲကိုဟင်ဟင်အဲ့တော့ကြက်လွနေ အဲ့ဒီမှာကျပဝပတိဒါနိနီအဲတို့ဘာတော့ကြက်လို့အိုရအောင်မဲကြက်လို့နာရအောင်မဲကြက်လို့သေးရအောင်မဲကြက်ဘဝရောက်တော့လည်းကြက်တော့ကရိခအောင်မဲကြက်လို့ငိုရအောင်မဲကြက်တို့ကြက်လို့ကိုဆင်းရအောင်မဲကြက်လို့ပဲစိတ်ဆင်းရမဲသူလဲဟုတ်ကလားဟိမှန်ပါဟင်သွားမှာပဲအဲ့တော့အဲ့ဒီစိတ်ဆင်းရဲနေတဲ့ဘဝတွေအဲ့ဒီနေရာရောက်တော့ဟောသိစိတ်ရှိမလားမသိစိတ်ရှိမလားမသိစိတ်ရှိပါဘူးစကြရမသိတာနဲ့စထားတာကြီးဟာဆုံးလည်းမသိတာနဲ့ဆုံးမှာပေါ့အဲ့တော့မသိလို့ရှိရင်အဝိဇ္ဇာပဲပြန်လှည့်မှာပဲဒီနည်းနဲ့တို့ ခန္ဓာပရိစ္ဆသမုပ္ပါလည်းလဲနေတယ်ဟင်အဲ့တော့သူခုနပြောတယ်ဒီပရိစ္ဆသမုပ္ပါသုံးတာထဲမှာဘယ်ပရိစ္ဆသမုပ္ပါလဲလဲယုံနဲ့နာနာနဲ့ယုတ်ပဲထင်တယ်မှန်ပါဒါလေးနှစ်ခုပဲထင်မှန်ပါဟင်ခုနကိတာဝမှာရောယုံနဲ့နာနာနဲ့ယုတ်ကဥဆောင်တာထင်တယ်မှန်ပါဒီနှစ်ခုပဲထင်တယ်ဟိုခုနကတို့ဒီခန္ဓာပရိစ္ဆသမုပ္ပါဖြစ်တဲ့အဝိဇ္ဇာပိစယသင်္ခါရဒီမှာရောယုံနဲ့နာနာနဲ့ယုတ်ပဲထင်တယ်မှန်ပါအဲသူတို့နှစ်ခုနဲ့လဲတာဗျအများဆုံးမှန်ပါသူဒီတော့ကြပြယုံနဲ့နာနာ ဟုတ်ကလားအဲ့တော့ဒီလူတို့ငါတွေကဖြစ်ပြက်လှူထားလို့ရှိရင်ဝိဇ္ဇာပြည့်စရာသင်္ခါရဆိုရင်ဝိညာဉ်နဲ့ပြည့်စုံနေပဲလာမှာပေါ့မှန်ပါဗျာဟင်အာဝိဇ္ဇာပြည့်စရာသင်္ခါရအစားလေမှန်ပါဗျာရှုမှမတတိနဲ့ဖြစ်စေဒီလောက်တော့ရှိရမယ်လေငါဝတ္ထုပုဂ္ဂိုလ်ပေါ်မရောက်အောင်ပေါ့လှူတဲ့နေရာလေးကိုလှူချောင်းသိနေအောင်လောက်တော့ကြည့်ရမယ်ဖြစ်ပြက်မြင်နိုင်တော့ပါကောင်းလက္ခဏာကိုမြင်နိုင်တော့ပါရေးပါရေးကောင်းဟင်ဝိပဿနာဉာဏ်အကုန်မြင်နိုင်တော့ပို့ရေးပို့ရေးကောင်း အဲ့လောက်မှမမြင်နိုင်တော့တတိလောက်တော့ရှိရမယ်တတိလောက်ရှိတော့ဝိဇ္ဇာပစ္စယသင်္ခါရဆိုပြီးတော့တီးစိတ်ကလေးနဲ့မှတ်စိတ်ကလေးနဲ့ညာတို့ကောင်းမှုပြုလိုက်လို့ရှိရင်သူ့ဝိညာဉ်လေးရဟောတို့ဒီမှာတူးနေတဲ့အကြောင်းလေးလောက်ပဲသိလူစီကိုမျောတဲ့အတွေ့ဝင်ဦးမလားဘုရားနာမျောတဲ့အတွေ့လည်းဝင်ဟင်သူစေနာတက်တက်ဖြစ်သွားတယ်သူစေနာရဲ့ကြာပုံသူကသူသွားတယ်ဟင်အဲ့တော့ဒီဝိညာဉ်လေးကမှဒီစေနာတက်တက်ကလေးသိစိတ်သိစိတ်ကလေးတက်တက်စေနာလေးတက်တက်ဆိုလို့ရှိရင် သူကဖြစ်လာတဲ့ဟိုနာယုတ်ကြလို့ရှိရင်လေသူ့စေတနာရဲ့အကျိုးပေးတာကောင်းပုံပဲကြောင့်မှာပေါ့ကောင်းမှုပြုတာပါသူနဲ့ထက်ရလေစေတနာဆင်းရင်ဘဝဆင်းရင်ပဲစေတနာတန်ရှင်ရင်အဲ့ဒီဘဝမှာအနောက်သားကင်းခံစားရမှာမဟုတ်ဘူးလားမှန်ပါပါဟင်အဲ့စေတနာတိုင်းသွားလိမ့်မယ်အဲ့ဒီဘဝရောက်လို့ရှိရင်ဟောဖြစ်လာတဲ့နာယုတ်မှာအတိစိတ်ရှိတယ်အတိညာနဲ့လူသားဖြစ်လာမှာပေါ့ဟင်အဲ့တော့သူမှရှိနေတဲ့အကြည်ဓာတ်တွေလည်းအဲ့ဒီအတိညာရှိတဲ့အကြည်ဓာတ်တွေကြီးတဲ့ဖြစ်ပါမျက်စိကလည်းအတိညာရှိတဲ့ ကြည့်လိုက်ရင်အသိဉာဏ်ရှိတဲ့မျက်စိနားထောင်လိုက်ရင်အသိဉာဏ်ရှိတဲ့မျက်စိနားအဲ့လိုပဲသွားမှာတင်ဟဲ့ဘယ်အာယုံခံစားခံစားအသိလွတ်ပါအောင်မလားအဲ့တော့ဘယ်ဟာခံစားခံစားဖြစ်ပြမြင်မြင်လို့ရှိရင်ဟိုဘက်ကိုတဏှာကိုသွားပါဦးမလားသွားပါပါဟင်ဝေဒနာပစ္စယတတိဆုံးသွားပြီဝေဒနာပစ္စယတဏှာမရောက်တော့ဘူးဟင်အဲ့ဒီနည်းနဲ့ကောင်းတဲ့ဘက်ကလည်းပြိဿဘုပ္ပလဲတာပဲမကောင်းတဲ့ဘက်လည်းလဲတာပဲဟင်အဲ့တော့တို့အဲ့ဒီ ရုပ်နဲ့နာနာနဲ့ရုပ်ဓာလေးနှစ်ခုနဲ့အဲ့ဒီတို့ဒီပဋိသသမုပ္ပါကနေပြီးဟိုပဋိသသမုပ္ပါအဲ့ဟိုပဋိသသမုပ္ပါကနေပြီးတို့ခုနကခန္ဓာခန္ဓာပဋိသသမုပ္ပါလားအဲ့ဒီလဲနေတဲ့နေရာလေးမှာဓာလေးဟာတော့ချက်တင်တယ်ရုပ်နဲ့နာနာနဲ့ရုပ်အဲ့တော့တို့အခုလဲနေတာတွေဟာဟိုတဏခါမုံနဲ့ငရုတ်တိမုံဆိုငရုတ်တိမုံပဲများတယ်ငရုတ်တိမုံများပါအဲ့တော့တို့ကဘယ်ဘက်ကိုလဲခြင်းတယ်လဲလဲခြင်းတာလေးတင်လိုက်ရုံပဲလေ ရုပ်ဖောက်ပြန်လို့နာငါသိပြီးတော့စီမံတဲ့နေရာဖြစ်စေဟင်နာငါစဖောက်ပြန်လို့ရုပ်ကိုစိတ်ခိုင်းတဲ့နေရာဖြစ်စေဒီနေရာရှုမှတ်မှုလေးနဲ့မင်းတို့နှကောင်ဘယ်လိုလုပ်နေကြသလဲမှန်ပါဒါတို့မှားမှာပဲထင်တယ်ဖို့မှန်ပါဟင်ဒါလေးနှစ်ခုမှားမှာထင်တယ်ဟိမှန်ပါဟင်အဲ့တော့ရုပ်ဖောက်ပြန်လို့နာငါထသိရတာနာငါသူသိတဲ့အတိုင်းသူဖောက်ပြန်ထားတဲ့ဟာကိုသူပြီးပြီးတော့မှတခါရုပ်တခါပြန်ခိုင်း သူတို့ထင်တယ်ဟိသူမဟုတ်နွားကြီးကိုဟိုနွားချင်းကခိုင်းတယ်လေဟိခိုင်းပြီးအစာကျွေးအစာကျွေးပြီးပြန်ခိုင်းတာရုပ်ကြီးနဲ့နာမည်လိုပဲသွားနေကြတာထင်တယ်အဲ့တော့ဘယ်အမှုဖြစ်ဖြစ်သူတို့နှစ်ခုပေါင်းမှတမှုပဲဟင်အဲ့တော့ကောင်းမှုလေးဖြစ်ချင်လို့ချင်ရင်ဒီဆိုးစိတ်ကနဲ့ဆိုးရုပ်ကလေးကိုတို့ပြင်ရမှာမဟုတ်လားမသိလို့ဖြစ်လာတဲ့တို့ယုံနာနှစ်ပါးထင်တယ်ကိုဟာမသိရကရလာတဲ့ယုံနာနှစ်ပါးထင်တယ်ဟင်အာဝိဇ္ဇာပစ္စယသင်္ခါရကလာခဲ့တဲ့ယုံနာနေ အဲ့တော့တို့ဒီတစ်ခါတော့ပြင်ဝိဇ္ဇာဖြစ်เสียသင်္ခါရဖြစ်အောင်ဒါလေးရှုမှတ်မှုနဲ့သွားရမှာတင်နေဟိဟိအဲနာငါစာဖောက်ပြန်ဖောက်ပြန်ယောဂါစာဖောက်ပြန်ဖောက်ပြန်သူတို့နှစ်ခုဖောက်ပြန်ကိုမင်းဘယ်လိုဖောက်ပြန်နေတယ်ဟိမင်းကဘယ်လိုသိပြီးပြန်ခိုင်းနေတယ်လဲမင်းကဘယ်လိုဖောက်ပြန်ပြီးတော့ဒီဟာကိုကောင်းထဲဖောက်ပေးနေလဲဒါလေးနှစ်ခုကိုလှုပ်ချင်တာလှုပ်ကြည့်စမ်းပါဟိဒါလေးနှစ်ခုကြည့်လိုက်ရင်တို့ဂျာနယ်ပဋိစ္စသမုပ္ပါဒ်တွေလည်း ဟင်ဟိုပဋိသသမုပ္ပါဒ်ကောင်းပဋိသသမုပ္ပါဒ်တွေပဲဖြစ်သွားတယ်မထင်နဲ့ခန္ဓာပဋိသသမုပ္ပါဒ်ဟောကောင်းတဲ့ခန္ဓာပဋိသသမုပ္ပါဒ်ကြီးလည်းဖြစ်လာမှာပေါ့ကွဟင်ဟင်အဲ့တော့တို့ဒီတတိလေးနဲ့ဒီယုံနာလေးနှစ်ခုခိုက်စားဖို့ထင်တယ်အဲ့တော့ဒီယုံနာလေးနှစ်ခုဟာလက်နဲ့နဲ့အလွန်တူတယ်လက်နဲ့ဆိုတော့ဟိုတစ်ဖက်နဲ့တစ်ဖက်ပြစ်ဖို့ကပ်ဖို့တတ်ဖို့ထားတဲ့လက်နဲ့ထင်တယ်ဟဲ့ဒါပေမဲ့အဲ့ဒီလက်နဲ့ကို အစိုးရလက်ထဲကိုရောက်သွားရင်တိုင်းပြည်ကိုကာကွယ်ပေးတဲ့လက်နဲ့ဖြစ်တယ်။မှန်ပါဗျာ။အဲ့ဒီလက်နဲ့ဟာတပုံလက်ထဲဖြစ်ဖြစ်ဓမြလက်ထဲရောက်စေရောက်သွားရင်တိုင်းပြည်ဒုက္ခပေးမယ်။မှန်ပါဗျာ။ဟင်မှန်ပါဗျာ။ဒီယုံနာနှစ်ပါးဟောဟင်ကောင်းတာလို့ရင်တော့တို့တိုင်းကိုယ်ကိုယ်ခန္ဓာကိုကိုယ်ဘဝကိုကောင်းကျိုးပေးမယ့်ဟာလေးတွေဖြစ်မလားဘူးလား။ဖြစ်ပါပါဗျာ။အထက်တန်းပါလေးတွေလေ။မှန်ပါဗျာ။ဟင်အဲဖိုးဖိုးတဲ့ဘက်ကိုလှည့်ပေးလိုက်ရင်တော့အဖို့ဟင်ဖိုးအဖိုးရာတွေဖြစ်သွားမှာ အဲ့ဒါတပုံးလက်ထဲလက်ရောက်ဟိုလက်နဲ့ရောက်သွားတယ်လို့နေမှာပေါ့တိုင်းပြည်ဒုက္ခမှောက်မှာဒုက္ခရောက်မှာပေါ့ဟင်ကောင်းတဲ့ဘက်ကိုခုလိုတုံချလိုက်လို့ရှိရင်တော့ဟိုတို့တတ်မတော်လက်ထဲရောက်တဲ့လက်နဲ့ဖြစ်သွားမှာပေါ့လက်နဲ့တော့လက်နဲ့ပဲလေဘသူပြစ်တွေးထွက်မှာပဲဘသူပြစ်တွေးတစ်ဖက်သေးမှာပဲဟုတ်ကလားဟိအဲ့တော့တို့ကဟိုဘယ်နဲ့တော့ဟိဟင်ဓမြလက်ထဲရောက်တဲ့လက်နဲ့ဖြစ်နေသလားတပုတ်တို့အစိုးရလက်ထဲရောက်တဲ့လက်နဲ့ဖြစ်နေသလားဓမြလက်ထဲရောက်တဲ့လက်နဲ့ဖြစ်နေတာဟုတ်ပါမလားတို့ရဲ့ဟိုဟို တတိခိုင်မှမဟုတ်ဖဲကွဟင်မောဟခိုင်ဖြစ်နေတယ်ထင်တယ်ဟင်ကွမောဟခိုင်လည်းနဲ့သူတတိခိုင်လည်းနဲ့မဟုတ်သေးဘူးအဲ့တော့သူကတတိခိုင်လည်းနဲ့ကလေးဖြစ်အောင်ဘာလုတ်လုတ်ပေါ့စာစာသွားသွားနာနာနေနေအမှမလွတ်နဲ့အိဋ္ဌာလေးတောင်အလကားမအိပ်ပါနဲ့မှတ်ရတဲ့အိပ်ပါအိဋ္ဌာရဲ့ရေလို့အမှတ်လို့သူ့လို့ကိုလို့မအိပ်နဲ့ဟုတ်ကလားဒီလိုဖြစ်မှာဒီလိုမဖြစ်တော့ ဟိုခုနပြောတဲ့အမှတ်မဲ့လူသားဆိုရင်ဟင်အဝိဇ္ဇာပစ္စယသင်္ခါရပဲပဲသွားလိမ့်မယ်ဟင်အဲ့လိုဆိုကိုရလာတဲ့ဘဝလေးပြောမှကြီးတယ်ဗျာအဲ့တော့တို့ဟိုကြားဘူးတာပေါ့ဗျာတရားမင်းကြီးကသူ့ကိုယ်သူငါအသက်ဘယ်လောက်ကြံသေးတယ်ကိုပထမအာယုံပြုတ်ကြည့်ပြီးတော့ငါအသက် သိမယ်ဆိုရင်ဘယ်ဘဝရောက်မလဲဆိုတာလေသူအာယုံပြုတ်ကြည့်တယ်အဲ့တော့သူ့အတွက်တရားတော်မှာသူ့နတ်တဲ့နဲ့ခုနှစ်ရက်ပဲလို့တော့ဟုတ်ကလားမှန်ပါဗျာခုနှစ်ရက်ပဲလို့တော့တဲ့ဗျဟုတ်ပြီသူအဲ့တော့သူ့ဘဝလေးဟိုမတိလို့ရထားတဲ့ဘဝလေးလေဟင်သူလည်းဟိုမတိကုသကံပြုတ်ခဲ့တဲ့တရားပဲဟာအဲ့မတိကုသကံနဲ့ပြုတ်လာတဲ့ပဋိသသမုပ္ပါလဲလာတဲ့တရားအဲ့တော့သူ့ဘဝလေးသူကမခုံမင်းဘူးလားအဲခုံမင်းပါဗျာ ကုန်ပြီမှာပဲအဲ့တော့သူမှသိစင်းရဲ့သဘောတခါပြန်ပြီးတော့ငါဒီကနေဘယ်ဘဝရောက်မလို့ဆိုဘာရဏတိဒီမှာပိုးလောက်ကြီးသွားဖြစ်မယ်ဟိအရင်တော့ငါအာကုသို့ပြုလေပြုတင်ကာလတုန်းကပိုးဆိုတဲ့အတိကြောင့်လေပိုးလောက်ဆိုတဲ့အတိကြောင့်သူမဟုတ်အိမ်နာတဲ့ကိုဟိုတို့မို့အိမ်နာတရင်နဲ့မစင်ဆိုရင်နဲ့ငုံကြည့်တဲ့အခါပိုးတွေရဲ့လှုပ်ရှားပုံကြည့်ပြီး तू ตาရခဲ့တဲ့စိတ်ရှိမှာပေါ့အဲ့မှာပိုးဆိုတဲ့အတိလေး तू ရှိခဲ့အဲ့တော့ तू ပိုးဖြစ်မှာ ဟင်အဲ့တော့တရားကဘူးဖြစ်မယ်ဆိုရင်ဘယ်နဲ့တော့တရားကဖြစ်မလားမဖြစ်ချင်ဘူးလားဟင်ဖြစ်ချင်ပါဘူးဗျာဖြစ်ချင်ဘူးဗျာဟိုဒီတဲ့နေနာကသူဖြစ်ချင်မှာပေါ့ဒီတဲ့နေနာသူဖြစ်ချင်ဘူးဒါရင်ဒါပြီးဘာဖြစ်မှာတော့ကြည့်တော့ဘာရဏတိပြီးမှသူဘယင်ဖြစ်မှာမှန်ပါဗျာနောက်လာမယ်တတရားဘဝကြရင်လေမှန်ပါဗျာတဲ့လိုဖြစ်မှာဟာဟန်ကြတာပဲဒီဘဝမအဲ့တော့ဘဝတစ်ခုကိုခုန်ကူးရရင်ကောင်းမှာပဲဟင်ဟုတ်ဟင်အဲ့ဒီဘဝလေးကိုကြော်ကူးလိုက်ချင်တာငါဘယ်လိုကြော်ရမလို့ စဉ်းစားအဲ့တော့အဲ့ဒီတောထဲမှာမုတ်ဆိုးတယောက်တောလည်နေတာသွားတွေ့တယ်တဲ့သူနှစ်ပြားနေကြည့်လိုက်တော့လေအဲ့ဒီသွားပြီးတော့အင်းဒီကောင်ကိုငါအဲ့ဒီဗာရာဏသီကြီးဘယ်နာကအိမ်ကောက်ကလားအဲ့ဒီရဲ့အိမ်နာကျွန်းထဲမှာပိုးလောက်ကြီးဖြစ်မှာနောက်လာမဲ့ဟို910ရက်မြောက်ပေါ့ဟုတ်ကလားခုနှစ်ရက်မှသူကသုတ်တည်တော့မှာဟုတ်အဲ့တော့910ရက်မြောက်မှာဖြစ်မယ် အဲ့တော့အဲ့လိုဖြစ်ခဲ့လို့ရှိရင်အဲ့ဒီပိုးလောက်ကလည်းဟိုရိုးရိုးပိုးမှာမဟုတ်ပဲကွတရားကလာမယ်ပိုးထင်တယ်ဟဲ့မှန်ပါဗျာအဲ့တော့သူများတဲ့သူကဖြူလဲဖြူတဲ့ဗျာအကောင်လဲကြီးတဲ့လက်မကြီးတော့ရှိတယ်ထင်ထင်ရှားရှားကြီးဖြစ်နေမယ်အဲ့ဒီခေါင်းအဲ့ဒါတို့ရင်မင်းတပ်ပေးသမှာဟင်မှန်ပါဗျာလို့ဆိုခိုင်းတာပေါ့လေမင်းအဲ့ဒီမင်းတပ်ပေးလို့ငါပေးရင်ငါဗာရာဏတိပြည်မှာဘယင်ဖြစ်မယ်အဲ့ဘယင်ဖြစ်ရင်မင်းကငါစစ်သူကြီးရာတို့ခံမယ် အဲ့လိုဟိုကလည်းမိုးဆိုးကလည်းတကယ်လားပေါ့တကယ်လည်းဟုတ်ကတိကဟိုပေါ့လေဒါနဲ့ပြီးသွားကြတော့သွားရောတရားလည်းစိတ်ချလို့ချပေါ့ပေးခြင်းသေးဟုတ်ကလားပေးပြီးဟိုတဘွားကိုခုံဝေါ့မှာဟင်တွေ့သွားတယ်အဲခုနေနောက်တော့သူ့ဟိုနတ်တက်စီတော့တေရောပေါ့ဗျာတေရောခုနဗာရာဏသီတီကအဲ့ဒီအိမ်နာချင်းကြီးတစ်ခုထဲမှာသူပိုးလောက်ကြီးသွားဖြစ်တယ်ပိုးလောက်ကြီးဖြစ်တော့ဟိတီတုံးကတည်းက ပိုးလောက်ဆိုတဲ့အသည့်တိုင်းနာယုံလည်းပိုးပိုးလောက်ပဲထင်တယ်။အဲ့တော့သူ့ရဲ့မျက်စိနာနာလျာကိုစိတ်တွေကလည်းဟိုပိုးလောက်နဲ့ထိုက်တာနဲ့မျက်စိတွေဖြစ်မှာပေါ့။ဟင်အဲ့တော့တွေ့ရလဲပိုးလောက်နဲ့ထိုက်တာနဲ့တွေ့တွေပဲတွေ့မယ်ထင်တယ်ဟဲ့။အဲ့ဒီတွေ့လို့ရှိရင်ခံစားတော့ဟောပိုးလောက်လိုပဲခံစားမှာပေါ့။တကြားလိုတော့မခံစားတော့ဘူး။ဟင်အဲပိုးလောက်လိုပဲခံစားမယ်။အဲ့တော့ပိုးလောက်ခံစားဘာခံစားမှာတော့မသိနေမှာပေါ့။ဟင်နတ်တုတ်တာတော့မဖြစ်နိုင်ဘူး။ဟင်မသိမတုခံစား အဲ့တော့သူ့ဘဝလေးနဲ့သူရထားတဲ့အဲ့ဒီမစင်လေးကိုခံစားတော့သူသဘောကြသဘောဟင်ကြော်လိုက်တာပြီးတော့မစင်ပြီးအပူလွန်ရာကထွက်တဲ့အတွက်အလွန်အေးတာသူတို့မှာတော့ air condition မလိုဘူးသူမှာတော့ air condition လိုတာသူတို့လိုဘူးဗျမစင်လို့ဘူကထွက်တဲ့အတွက်ဟောတို့မစင်တွင်းကဘယ်တော့မှတော်မိမလို့ဟိုရဲ့အေးတာကြောင့်ဟုတ်ကလားဟဲ့အလုံးအေးတာအပူတို့ဘာသကတည်တော့လဲအလုံးပူတဲ့နေရာကထွက်တာ အလွန်အေးတာဟင်အဲ့တော့ခွေးကအလွန်ပူတဲ့အတွက်ဒီဟာကိုစားရတာဟင်ပုံပုံလေးလေးမှတို့အငံတက်ရှိတယ်လေအဲ့ဒီအငံတက်နဲ့အဲ့ဒါစားရတာသူတို့အပူလုံးနဲ့တတ်တော်မို့အဲ့တော့အေးတကူဗျာဟင်ဟိုနတ်ဒီမှာဟိုတရားကြီးတွေပါတွေသိရင်နေရာတော့သူပူအောင်မယ်ဒီမှာကိုချမ်းသာစိတ်ချမ်းသာဗျာဟင်ဟင်ဟင်ဟင်အဲ့တော့ဒါခံစားတော့အဲ့ဒီမှာတဏှာဖြစ်မှာပေါ့ဗျာတဏှာဖြစ်တော့ဒီမှာပဲမဆွဲလာဘူးလားဗျာ အဲတော့ဟိုကလည်းမုတ်ဆိုးကလည်းတားကောင်လိုက်ရတားကောင်ကရလာတော့ရွာမရရွာမရလိုက်ရနဲ့ဘယ်ဆယ်ရက်နဲ့လာနိုင်မှာမလို့မေ့သွားမေ့သွားတလားလောက်နေမှာဟာငါဟိုတော်ထဲမှာဒီလူဒီလူပြောတာလားဘယ်ဘုန်းလဲငါပြောဦးမှာပါပဲကွာဟင်သူကတိရပေါ့လေအဲ့တော့ဘောကနေပြောတခါတည်းအဲ့ဘိုးတော်ကြီးတပ်ဖို့ရဂရင်းနဲ့ပေါ့ဘာလို့ဟင်ဘိုးတော်ကြီးဘောလားအာဒီကောင်လေးဒီကောင်မတတ်မလို့အဲ့တော့ဘိုးတော်ကြံပြီးဟဲ့ငါဘာလို့တတ်မှာလဲ ငါပတ်လို့ငါမှာမင်းတို့စားလို့ကြော်လို့လို့တို့စားလို့ရတဲ့အမျိုးလည်းမဟုတ်ဘူးသူကငါအနန္တတင်တယ်မင်းဘာလို့တတ်မှာတော့မဟုတ်ဘူးငါစားကြည့်လို့မို့မင်းတွေ့မင်းအရင်ဘဝကမင်းတရားတရားဘဝကလည်းမင်းအဲ့ဒီတခုသောအာယုခါသားစဉ်တုန်းကဆွဲခဲ့တဲ့အဆွဲတိုင်းအဲ့ဒီမတိဆွဲမတိအကျင့်တိုင်းကျင့်ရတဲ့အတွက်မင်းခုပိုးလောက်ပြန်ဖြစ်နေတာမင်းဒီပိုးလောက်ဘဝသေလို့ရှိရင်မင်းဘာသာငတိပြီးမှဘယုံဖြစ်မှာငါလည်းမင်းစစ်သူကြီးဖြစ်မှာဒါမှမဟုတ်မင်းအတွက်ကိုငါလာကြတာဆို ဒီတော်လေးများနဲ့တော့မကယ်ပါနဲ့ဗျာလို့ဆိုတဲ့ကျုပ်ဘဝနဲ့ကျုပ်ရှိပါစေတော့လို့ဆိုတဲ့ဟုတ်ကလားဟင်တခါလည်းပြောပြီးငုတ်သွားတာပေါ်မလားဟင်ဘယ်လိုလုပ်ဟင်အဖိုးဖိုးလည်းကိုဘဝနဲ့ကိုရှိပါစေတော့ဟုတ်တယ်လေအဖိုးပြေးခြင်းလားဖို့ဟင်ဘာဖြစ်လို့တော့ဟင်ဟင်အဖိုးဘဝလေးနှမျောနေလို့မဟုတ်ဘူးလားရထားတာလေးနှမျောနေတာပဲ ဒါအဆွဲတင်လေဟိဒါဟိုမတိတာနဲ့လှုပ်လို့ခုမတိဆွဲနဲ့သူဆွဲကြတာတည်းပဲအဲ့တော့ဒုဘဝလေးကိုပေးခြင်းလားမေးမပေးခြင်းဘူးဘာဖြစ်လို့တော့ကောင်းတဲ့ထင်နေလို့ဟိစကလေးကသူကမတိတာနဲ့ခံပြုခဲ့ကြတာဟုတ်ကလားဟိအဝိဇ္ဇာပစ္စည်းကပုံညာပြီးသင်္ခါရနဲ့လာခဲ့တာဟင်ဝိဇ္ဇာပစ္စည်းကပုံညာပြီးသင်္ခါရမဟုတ်ခဲ့လို့ရှုမှတ်မှုမပါတဲ့ဒါနကြောင့်ဟင်တို့ အခုရရှိခံစားရတဲ့ဘဝလေးကိုဟင်ဝေဒနာဖြစ်เสียတဏှာဖြစ်နေမှာမဟုတ်လားတဏှာတိုင်းဥပါဒံဖြစ်နေမှာမဟုတ်လားဟင်ဟုတ်ကလားဘိုးရဲ့ဟင်အခုလဲအေးအိမ်သွားလိုက်အိမ်မော်ကဆင်းလိုက် တက်လိုက်နဲ့ဖိုးတို့အိမ်ကရောဟင်တောကတွေပရိဒီဝါတွေဒုက္ခတွေဒေါမနတာတွေနဲ့ဆင်ရလားဖို့တိုင်ရတက်လိုက်ထားလိုက်ဆိုပိုးလောက်ကြီးနဲ့ပါထိုးတော့အိမ်မော်ဆင်းလိုက်တက်လိုက်နဲ့ငုံလိုက်ပေါ်လိုက်ဖြစ်တယ်နဲ့ဟင် တခါတလေကောင်းတဲ့ခါကောင်းလိုက်တခါတလေဆိုးတဲ့ခါဆိုးလိုက်နေတယ်ဟိတို့ဒါနဲ့ပဲတို့ဘဝဟာလဲနေတယ်ဟုတ်ကလားအဲ့တော့ဟိုဘိုးလောက်ကြီးမှသူ့ဘဝတို့မှတို့ဘဝပြောတာမဟုတ်ဘိုးလောက်ကြီးလည်းသူ့ဘဝပြောတယ်အဲ့ဘိုးလောက်ကြီးမှသူ့ဘဝပြောတာမဟုတ်တို့လည်းသူလိုပဲဘိုးလောက်ကဲသူပဲဘဝပြောနေတယ်ခင်မင်းနေတယ်ဟုတ်ကလားအဲ့တော့တို့ဘာလေးလုံလုံကောင်းမှုလေးလုံရင်လေဒီယုံနဲ့ဒီနာဆိုတော့တော့ချက်ကလေးမှာတတိလေးထားသားမှာဟင် ဆိုးတာလို့လို့လည်းလွတ်မထားပါနဲ့ဒီရုပ်နဲ့ဒီနာမင်းတို့နှစ်ခေါက်ဘယ်လိုလုပ်နေသလဲဒါလေးကြည်စားမှာကျင်းအဲ့ဒီအကြောင်းမြည်၍အကျိုးဖြစ်နေတာလေးကိုကြည့်လို့သဘောပေါက်သွားရင်ဟိုတို့ဘုပတိဖေရရောဟိုပတိသာသမုပ္ပါရောတို့ခန္ဓာပတိသာသမုပ္ပါရောအကုန်ပြတ်လိမ့်မယ်မပြတ်တော့ကောင်းလေလေးလေရမယ်ဟုတ်ကလားဗျာကဲနာကြသူဗျာအာ